ွန်တို့ဒီနေ့က2022ခုနှစ်ဒီဇင်ဘာလ9ရက်တောက်ကြနေ့ညနေပိုင်းသောရိယရာပိုင်း316ညနေသောရိယရာပိုင်းနေနဲ့သုံးချခြင်းလမြပထမပိုင်း40ခုဒီနေ့ဝိပါကပစ္စည်းပိုင်း1ဝိပါကပစ္စည်းလေ့လာကြရအောင် အဲဒီမတ်စုလေးလည်းပေးထားဝိပါကကိုဘုန်းကြီးတို့ဗမာအကျိုးတရားလို့ပဲပြန်ကြတော့ကျိုးတရားတရားကတော့ဝိပက်ဒီလိုပြန်ကြတော့ဒါလေးကြည့်ပြီးတော့ဘုန်းကြီးတို့ဗမာတော့ဝိပက်ဆိုတော့ဝိပါကသရာလာတော့အတန်ထွက်တော့ဝိကာယီလေး အတ္တလေးနာဝိပက်ဒီလိုသုံးတယ်ဒါပေမဲ့လို့အတန်ကြတော့တမျိုးပေါ့ရေတော်တော့ဝိပါကနဲ့ရေကာလဝိပက်နောက်ပုတ်တက်တူပါလို့အေးဒီမကောင်းတာလို့ မကောင်းရုပ်ခံစားရတယ်ကောင်းတာလို့ကောင်းရုပ်ခံစားရတယ်ဒီကတော့မဟာတော့မကောင်းတဲ့ကြိုးကြီးပဲတော့ကာလဝိပက်နောက်ပုတ်တက်ဝိပါကဝပြေးမလို့ဘူးလို့အစာကြီးလို့ဒါတော့ဗမာစကားပေါ့ ဒီဒီဝိပါကလေးကြည်ပြလို့ပြောကြတော့ဒါပေမဲ့လို့ဒီဝိပါကပစ္စယောကအဲ့ဒီလို ဆိုလိုတာမဟုတ်ဘူးနော်ဒီမှာကြတော့ဝိပါကဆိုဝိကတပုတ်ပါကတပုတ်ဝိဆိုတာကဘာလဲဆိုတော့ဒီတဘာဝချင်းကွဲပြားခြားနားနေတဲ့အကြောင်းတရားတွေပြောတယ်အင်းကွဲပြားနေတဲ့တဘာဝချင်းကွဲပြားနေတဲ့အကြောင်းတရားတွေကဘာတွေလဲ ကုသကံနဲ့အကုသကံနဲ့ဟုတ်ဗျာကုသကံနဲ့အကုသကံဟာဘာဝချင်းလည်းမတူဘူးအကျိုးချင်းမတူဘူးပေါ့ကုသိုလ်ရဲ့တဘာဝကိုဘာဖွင့်ထားလဲကုသလအနာဝိစာဒုက္ခဝိပါကလက္ခဏာကုသိုလ်ဆိုရင်ဖြစ်ခင်ရမယ် နောက်ကအကျိုးကကောင်းကျိုးချမ်းသာရာသိချမ်းသာပေါ့နော်ကုသိုလ်လုပ်ပြီးဆိုဒါလေးနားလည်ထားမယ်နော်ကုသိုလ်ဖြင့်ကိုယ်လုပ်တဲ့ကုသိုလ်ဟာအပြစ်ကင်းအပြစ်ကင်းမှကုသိုလ်ပြအပြစ်မကင်းရင်ကုသိုလ်မဖြစ်ဘူးလောက်တာပဲပြပြောတာပဲပြတွေးတာပဲဖြစ်ဖြစ်အပြစ်ရှိနေဒါကုသိုလ်မဖြစ်ဘူးလို့မှတ်တာပြစ်ကင်းနေတော့ကကောင်းကျိုးချမ်းသာစိတ်ချမ်းသာတဲ့ကြိုးရည်ဘယ်သူရလာအကုသိုလ်ရဲ့တဘာဝပဲ ပြစ်ဆိုတာဘုန်းကြီးတို့ခဏခဏပြောခဲ့ပြီဒီကုသိုလ်ကြောင့်ပြစ်ကင်းတယ်ဆိုတာဒီလုပ်ကိုလုပ်တယ်ဒီပြောကိုပြောတယ်ဒီတွေ့တယ်ကိုယ်အတွက်လည်းမထိခိုက်အောင်သူများအတွက်လည်းမထိခိုက်အောင်ဒါပြစ်ကင်းတာအဲလုံးတခုသူများလည်းမထိခိုက်ကိုယ်လည်းလုံးမထိခိုက်တဲ့လုံးမျိုးကိုစိတ်ချမ်းသာဝင်နံပါတ်1စိတ်ချမ်းသာမှုအကျိုးတွေကလာတော့လာပြီပြီးတော့ကောင်းကျိုးချမ်းသာအကျိုးတွေကလည်းဆက်လာလုံးမှာ ပြစ်ကင်းတာသူများမထိခိုက်ကိုယ်မထိခိုက်တာပြစ်ကင်းတယ်ဒီလိုဆိုလို့ပေါ့နောက်တစ်မျိုးပြောရင်အပြစ်ကင်းတယ်ဆိုတော့ကလုပ်ငန်းတစ်ခုလုပ်တဲ့ခါမှာကုသိုလ်လုပ်လုပ်တဲ့ခါမှာဖြစ်ပြောတဲ့ခါတွေးတဲ့ခါဖြစ်ဖြစ်လောဘဒေါသမောဟမာမနအစရည်တဲ့ကိလေသာတွေမပါရအောင်ဒီကုတရားမျောလင်းချက်ထားပြီးတော့ကုသိုလ်လုပ်မယ်ဆိုတော့ဒါအပြစ်ကရှိလာမကျေနပ်တဲ့လုပ်မယ်ရှင်ပြန်ပြီးလုပ်မယ် ဒါမျိုးတွေပေါ့အဲ့ဒါတော့အပြစ်ရှိတာဒါကုသိုလ်မဟုတ်တော့ကုသိုလ်မဟုတ်ရင်အဲ့ဒီလုံနေခိုက်တောင်ဝင်ကြည့်လိုက်ပါသူကရှင်ပြိုင်လုံနေတယ်ဒေါသတွေလွန်မိုးလုံနေမောဟတွေလွန်ဘဲစိတ်ကချမ်းသာဝင်ရအကျိုးဒီလိုကုသိုလ်ကံမဟုတ်တော့ကုသိုလ်ကံဆိုတာအဲ့ဒီလိုအပြစ်ကလည်းကင်းနေမှာပြစ်ကင်းစိတ်ချမ်းသာတဲ့အကျိုးကောင်းကျိုးချမ်းသာကျိုးလိုလိုရလားနောက်တစ်ခုအပြစ်ကင်းရမယ်ဆိုတော့ပညာရှိသူတော်ကောင်းတွေ ကဲရဲ့အပြစ်တင်မှုလွတ်တဲ့အလုံးမျိုးလဲအမျိုးမျိုးအတွေ့မျိုးဖြစ်ရ။ဘာဖြစ်လို့ဒီမှာတော့ပြန်ရည်တော်ကောင်းနေစံနေနဲ့တတ်မှတ်လဲဆိုရင်အသိဉာဏ်လည်းရှိမယ်။စိတ်ကောင်းနှလုံးကောင်းလည်းရှိမယ်။ဒီလိုပုံကိုယ်တွေဟာမှလုံနေတဲ့အလုပ်တွေပြောနေတဲ့ပြောတွေတွေးနေတဲ့အတွေ့တွေစဉ်းစားမှုတွေဟာကောင်းမကောင်းသူတို့ကတိတိကျကျဝေဖန်နိုင်တယ်တိတိကျကျပြောနိုင် ပညာလည်းမရှိစိတ်ကောင်းနှလုံးကောင်းမရှိသူတော်ကောင်းမဟုတ်တဲ့ပုဂ္ဂိုလ်များကတော့နော်ဒီလုံနေလုံပြောနေတဲ့ပြောတွေးနေတဲ့တွေးတွေသူတို့အနေနဲ့ဟလာကောင်းလားဆိုလားမသိနိုင်ဒီကလေးပြောင်းမြန်သူကကိုယ်နဲ့ယဉ်နေယဉ်နေသလိုမယဉ်နေမယဉ်နေသလိုဒီလိုလုံပြလိုက်တာရှိတယ်သေးသေးအကြီးကြီးလုံပြကြီးကြီးအသေးသေးလုံပြအပြစ်ရှိတာအပြစ်မရှိတာလုံတယ်အပြစ်မရှိတာအပြစ်ရှိတာလုံတယ်ဒါမျိုးတွေပြောင်းမြန် အသိဉာဏ်မရှိတဲ့ပုဂ္ဂိုလ်စိတ်ကောင်းနှလုံးကောင်းပြန်တည်လို့လောက်တာအသိဉာဏ်လည်းရှိမယ်စိတ်ကောင်းနှလုံးကောင်းလည်းရှိမယ်သူတော်ကောင်းလည်းဖြစ်မယ်ဆိုရင်တော့ငါသူတို့အမှန်တိုင်းပဲပြောတယ်ကောင်းရင်ကောင်းတယ်မကောင်းရင်မကောင်းဘူးဒီလိုပေါ့အဲဒီလိုပညာရေးသူတော်ကောင်းတွေကကိုလုံနေလုံတွေအပြောတွေအတွေးတွေဟာနော်သူတို့ကပြောဆိုလာပြီးအပြစ်တင်ပွဲရဖြက်လာပြီးတော့ဒါကတော့ကုသိုလ်မဟုတ်တော့အပြစ်ရှိသွားတယ်အဲ့လိုမှတ်ထားနော်ဒါတော့ ကုသိုလ်ဆိုတာအနာဝိစ္စအပြစ်ကင်းနေရမယ်ဒုက္ခဝိပါကလက္ခဏာကောင်းကျိုးချမ်းသာစိတ်ကောင်းစိတ်ချမ်းသာတာကိုယ်ချမ်းသာဒီလိုကောင်းကျိုးချမ်းသာတွေဖြစ်နေရမယ်ဒါဆိုကုသိုလ်ပဲနော်ဒါဆိုကုသိုလ်ပြုလုပ်တာဒီရဲ့ဆန့်ကျင်ဘက်ကတော့အကုသိုလ်ပေါ့အကုသိုလ်ကံကြတော့ဒီအဲ့ဒီလိုမဟုတ်တော့ဘူးသူရဲ့အကုသလတာဝိဇာဒုက္ခဝိပါကလက္ခဏာ အကုဒရတာဝိဇ္ဇဒုက္ခဝိပါဒလက္ခဏာအကုဒကံဆိုတာကတာဝိဇ္ဇအပြစ်ရှိတယ်ပြစ်ရှိနေရင်ဒီလှုပ်တယ်လှုပ်ပြောတယ်ပြောတွေးတယ်တွေးဒါအကုဒကံခုနလိုပဲသုံးချက်မှတ်တောင်းလူများလည်းထိကပ်ပြီကိုယ်လည်းထိကပ်ပြီဆိုဒါတော့အပြစ်ရှိတယ်ပေါ့ သူများလည်းမထိခိုက်ကိုယ်လည်းမထိခိုက်မှဖြစ်ကင်းတော့နောက်တစ်ခုကတော့လောဘတွေဒေါသတွေမောဟတွေမာမနာတွေနဲ့ရှင်တွဲပြီးတော့လောက်တဲ့လောက်မှန်များတော့ဒါအပြစ်ကရှိရောနော်။တရားရည်တော်ကောင်းတွေကကဲစရာပြစ်တင်စရာဖြစ်လာပြီးဒါအပြစ်ဖြစ်တာအကုသိုလ်ကနေဖြစ်သွား။ နောက်ကကြည့်လိုက်ပေါ့ဗျာအဲ့ရလို့ပြစ်ရှိလိုက်စိတ်ဆင်းရဲတဲ့ကြိုးတွေကိုဆင်းရဲတဲ့ကြိုးတွေတေချာပေါက်လာဆင်းရဲတဲ့ကြိုးပြီးတော့အကုသိုလ်ကံမှရင်ပြစ်ရှိတယ်ကိုဆင်းရဲစိတ်ဆင်းရဲတဲ့အကျိုးတွေဖြစ်တယ်ဒီသဘာဝလေးနားလေးတောင်းပြီးတော့ပါကဆိုတာထိုလေးဖြတ်တိုင်းကောင်းတယ်နော်အဲခုနကပြောခဲ့တဲ့ကုသကအကုသက သဘာဝနှစ်ခုရဲ့မတူသောကျိုးပါကနောက်ကဒီထိုးလေးဖြတ်တာသဘာဝချင်းမတူတဲ့ကံတစ်ခုတို့ရဲ့အကျိုးတရားပေါ့နော်ခုနကပြောခဲ့တဲ့ကုသကံအကုသကံအဲ့ဒီသဘာတူဒုက္ခကံနဲ့အကုသကံသဘာဝချင်းမတူဘူးကုသကံအကုသကံသဘာဝချင်းမတူတဲ့ကုသကံအကုသကံတို့ရဲ့အကျိုးတရားကိုဒီနေရာပါကလို့ခေါ်ကုသကအကုသကျုပ်တရားပေါ့ ဝိပက်ဆိုနာကာလဝိပက်နော်ဘုဒ္ဓဒါကိုဆိုလိုတာမဟုတ်ဘူးနော်ဝိပါကဝဒါကိုလည်းဆိုလိုတာမဟုတ်ဘူးပြီးတော့ခါကြတော့ဆက်ကြည့်မယ်နော်အဲတော့အဲ့ဒီလိုဆိုရင်ကုသကအကုသကံရဲ့အကျိုးတရားဆိုရင်ကုသကအကုသကံဒီအကျိုးတရားမှန်တရားမှန်သမျှကို ဝိပါကဝိဘက်လို့ခေါ်နိုင်ပါသလားခေါ်သလားလို့ဒီလိုမေးလိုက်ကုသကအကုသကနဲ့အကျိုးဖြစ်တာဝိဘက်လို့မခေါ်နိုင်ဘူးနော်ကိုမှဆိုတော့ဘုန်းကြီးတို့ကိုမှမျက်စိကြည်ရုပ်ရှိမှမျက်စိဟုတ်လားမျက်စိရှိအခုကိုမျက်စိကောင်းနေဘုန်းကြီးမြင်မှာဘုန်းကြီးမျက်စိကောင်းနေဟောဒီသဏ္ဍာန်တက်တဲ့ပုဂ္ဂိုလ်တွေဖွင့်ထားမြင်တာပေါ့မျက်စိကြည်ရုပ်နားကြည်ရုပ်ဘုန်းကြီးပြောတဲ့အတန်ဒီကိုမှနားကောင်းနေကြားမှာ အနံ့ကိုမှနှခေါင်းကြည်ုံလေးကကောင်းနေကောင်းတဲ့နံမကောင်းတဲ့နံတွေရမှာပြီးတော့စားစရာစားလိုက်ရှားကြည်ုံလေးကကောင်းနေစားစရာတွေသိပြီးတော့ကိုယ်အကြည်ယောကကောင်းနေဟုတ်လားဒုက္ခတရားထိခိုင်းလာသိတော့ဒီပတာရယုံ၅ခုပေါ့လေဒီပတာရယုံ၅ခုကဘာကြောင့်ဖြစ်လဲကိုပြုလုပ်တဲ့ကံတွေကြောင့်ဒီယုတ်တွေဟာဒီဖြစ်တော့ဒါကြောင့် ယောက်နဲ့တယောက်မျက်လုံးချင်းနှာခေါင်းချင်းနားချင်းဆရာအတွေ့အထိချင်းကိုယ်ပုံသဏ္ဍာန်ချင်းမတူကြဘူးပေါ့နော်ဒါကံကြောင့်ဖြစ်တဲ့တရားတွေနော်ကံကြောင့်ဖြစ်တဲ့ပတာရယုတ်နောက်ပြီးတော့ပြောရင်ယုတ်အနေနဲ့ပြောရင်ကံမစားယုတ်ပေါ့ကံကြောင့်ဖြစ်တဲ့ယုတ်လို့ခေါ်တယ်ဒီပတာရယုတ်၅ခုဒီတော့ဒီပတာရယုတ်၅ခုကိုဝိဘက်လို့ခေါ်နေလားမခေါ်နိုင်ဘူးဝိဘက်ဆိုတာကံနဲ့တူတဲ့နံတရားကိုခေါ်တာ နော်သူနဲ့အကျိုးချင်းတူတဲ့ကံနဲ့တူတဲ့နန္တရားဟုတ်လားပတ္တာရောကပါလေပတ္တာရောကယုတ်တရားပဲနော်ပတ္တာရောကံစားရောကကံနဲ့မတူဘူးအဲ့တော့ကံစေတနာကနန္တရားပေါ့ဗျာပတ္တာရောကယုတ်တရားပေါ့ပတ္တာရောကံစားယုတ်တရားနော်အကြောင်းကံနဲ့အကျိုးတူတဲ့နံအကျိုးတရားပေါ့နော် ကုသကံလောက်ထားတယ်ဒီကုသကံအတိုင်းအကျိုးပေးတာပေါ့အာအကုသကုသကံလောက်တာကုသကံကျိုးတွေပေးတာအကုသကံလောက်တာအကုသကျိုးတွေပို့တယ်ပေးတာဒီကံနဲ့တူတဲ့အကျိုးတရားနံတရားကိုခေါ်တာဒီဝိပတ်တွေခေါ်တာမဟုတ်ဘူးနော်ဒီတော့ဝိဘက်ဝိဘက်ဆိုတာဘာခေါ်လဲဆိုရင် အကြောင်းဖြစ်တဲ့ကံနဲ့တူတဲ့အကျိုးနံတရားတွေကိုဝိဘက်ခေါ်တယ်ဒီလိုမှတ်တော့ ခုနကံမစားယုတ်တွေကြတော့အင်းပတ္တရယုတ်ကြကံမစားယုတ်ကံမစားယုတ်ကြတော့ပါယုတ်တရားအခုကဘုန်းကြီးတို့ဒီကုသကအကုသကနေပြုတ်လုတဲ့ခါကျဘွားတခုမှအကျိုးတွေရပရိသတ်နေနေရတော့ဒီကံစေရနာကနန္တရားအဲ့ဒီလိုလက်တဘာဝချင်းမတူဘူးအကြောင်းကတဘာအကြောင်းဖြစ်တဲ့အကျိုးတရားနဲ့တူ ကဲနန္တရားကိုသာဝိဘက်လို့ခေါ်တာမတူတဲ့ကမ္မသားယောဝိဘက်လို့မခေါ်နိုင်ဘူးဒီလိုမှတ်ထားပါဘူးဒါတော့ခွင်တို့ဟိုဥပမာလေးနဲ့ပြောချတာအတိပေါ့အတိတစ်ခုအတိဒီဒီအတိကိုဒီအတိဆိုပါအတိလေးစစိတ်လေးဆိုင်လိုက်စိတ်လေးဆိုင်လာပါဖြစ်ထွက်တော့အမြင်လေးထွက်အမြင်ညောင်းအမြင်လေးထွက်ညွန့်ပြီးတော့ ပြီးတော့အညွန်လေးတွေထွက်လာမယ်ပင်စည်းလေးထွက်လာအညွန်လေးတွေအရွက်လေးတွေဖြည်းဖြည်းနဲ့ပင်ကြီးကြီးထွက်လာအကန်ခက်ဒါတွေထွက်လာပြီးတော့ခါကျတော့အရာနဲ့တစ်ဆင့်အပွင့်တွေပွင့်လာမယ်ပွင့်ပြီးတော့အသီးသီးလာမယ်အသီးကနေအစိတ်ဖြစ်လာဒီတော့အစိတ်ဖြစ်လာတာအများကြီးကိုဘုန်းကြီးတို့အကျိုးလို့ခေါ်လာ မခေါ်ဘူးဖလအသီးဆို အဲ့လားအသီးဆိုတာဘာကိုခေါ်လဲဆိုအစိပါတဲ့အသီးပဲခုနကအစိလေးကိုမြေကြီးမှာချလိုက်အမြင့်လေးထွက်ဒါလည်းအမြင့်ကိုအမြင့်ကလည်းအစိကဖြစ်ပေမဲ့လို့အစိဟုတ်လားအသီးလို့မခေါ်ဘူးပေါ့အညွန့်ညောက်ဒါလည်းအစိရပြဒါအသီးလို့မခေါ်နဲ့ပင်စီလည်းအသီးလို့မခေါ်နဲ့အကန့်ခက်တဲ့အသီးအရွက်လို့လည်းအသီးလို့မခေါ်နဲ့အပွင့်လည်းအသီးလို့မခေါ်နဲ့နော်သီးလာတဲ့ဒီစိကဖြစ်လာတာအများကြီးအကုန်လုံးကို အသီးလို့မခေါ်ဘဲနဲ့ဘာဖြစ်လာလဲအစစ်ပါတဲ့အသီးကိုသာအသီးလို့ခေါ်တာပေါ့နော်ဘွင့်ကိုလည်းအသီးမခေါ်ဒီဥပမာလေးအတိုင်းပါပဲသူကဝိပရဲ့သဘောတရားကိုဒီထဂရများအောက်မှာဖွင့်ပြထားတယ်အညမညာဝိသိဌာနကုသလကုသလဝိပါက ပါကာဒီဝိပါကခုနကဒီမတူတဲ့အကျိုးပေါ့တခုနဲ့တခုနော်သဘာဝချင်းမတူတဲ့ ကုသိုလ်ကအကုသိုလ်တရားတွေအကျိုးဝိပယ်လို့နာဒါအပေါ်ကရှင်းခဲ့ဒါလေးကြည်ရှင်းအညာမညာဝိသိဋ္ဌာနကုသလကုသလနာပါကာတွေဝိပါကာကုဏဝိနပါကာပေါ်ကဒါကိုကြည်ပြီးရှင်းလင်းချက်ထောက်တယ်ပြီးတော့ကမ္မဇာယုတ်ကြတော့ဟုတ်လားကံကြောင့်ဖြစ်တဲ့ကျိုးတရားသူ့ကိုလည်းဝိပက်လို့ခေါ်နိုင်သလားဆိုလို့ဒီမှာလည်းဒီဟာလေးကြည်ပြီးရှင်းရှင်းရှင်းရပေးပါတယ်ထက်ကရာ ဝိပက်ကဘာဝတမပါဏာနံအရူပဓမ္မာနမေတံဒီဝစနံအင်းကျက်တဲ့အနေထားသို့ရောက်တဲ့နန္တရားတတ်တဲ့အမိပဲဒီလိုရှင်းလင်းချက်ပေးသွားတော့ဝိဘက်ဝိဘက်ဆိုတာဘာလဲဆိုရင်းကျက်ခြင်းသဘောတရားဆိုရောက်တဲ့ နော်ခုနအတိသဘောကိုရောက်တဲ့နန္တရားတတ်တရဲ့အမိရုပ်တရားမဟုတ်ဘူးဒီတော့ဝိပါကအကျိုးတရားဆိုတာကဘာလဲဆိုနန္တရားကိုရည်ညွှန်းပြောဆိုကံကြောင့်ဖြစ်တဲ့ကံပဇာယုတ်ကိုပြောချင်တာမဟုတ်ဘူးနော်ကံကြောင့်ဖြစ်တဲ့ယုတ်ကိုပြောရင်ကံပဇာယုတ်ပဲပြောတယ်နော်ခုနပတာရာယုတ်တို့ဘာလို့ကြတော့ယုတ်နေတော့ပေါင်းပြီးပြောရင်ဘာပြောသွားတယ်ကံပဇာယုတ်ဘုရားဒီပဋ္ဌာန်းပါဠိတော်ကြီး နောက်ပိုင်းပညာဝါဒတို့ဘာလို့ကြတော့ကမ္မဇာယုတ်ကပါသုံးထားလဲဆိုကတ္တတာယုတ်ဆိုပြီးတော့ဒီလိုသုံးတာတွေလည်းရှိပါအဲ့လိုမှတ်ထားမယ်ပြီးတော့ဝိပါက ဆိုတာကကံတရားအကျိုးဖြစ်တဲ့နံတရားကိုရည်ရွယ်ပြောတာရည်ညွှန်းပြောတာဒီလိုမှတ်တာဝိတဘာဝချင်းမတူတဲ့ခန္ဓာကြီးအညာမညာဝိသိဋ္ဌာနဲ့တဘာဝချင်းမတူကုသကအကုသကံတို့ရဲ့ အဉ္ဇမညာဝိသိဌာနကုသလာကုသလာနတဘာဝချင်းမတူထူခြားတဲ့ကုသိုလ်ကအာကုသိုလ်ကံတို့ရဲ့ပါကအကျိုးဖြစ်တဲ့အနန္တရားပေါ့နော်ဒီမှာရုပ်တရားမပါပြပါတဘာဝချင်းမကြည့်ဘယ်လိုကုသိုလ်ကံအာကုသိုလ်အကျိုးဖြစ်တဲ့နန္တရားဒီလိုထိပ်ပဲရတယ်ဒီလိုမှတ်ထားမှုအောက်ကိုဆက်ကြည့်မယ်နော်ဒါလေးတွေကဟို ဒီတော့ဒီမှာမေကိုမေးစရာရှိတော့ဝိဘက်ဟာကံတရားတွေအကျိုးဖြစ်တဲ့နံတရားဆိုပဋ္ဌာန်းမှာဝိဘဝပစ္စည်းလို့ဘာကြောင့်ဟောရတယ်လဲပစ္စယောဆိုတာအကြောင်းကိုကံတရားဒီမှာဝိပါကပြောနေတာကံတရားရဲ့အကျိုးဖြစ်တဲ့နံတရားအကျိုးနံတရားကိုပြောနေတာအဲဆိုဒီမှာအကျိုးနံတရားကိုလည်းဝိပါကပစ္စယော အကြောင်းဟိုပစ္စည်းပစ္စည်းအနေနဲ့အကြောင်းအနေနဲ့ထဲဘာကြောင့်ဟောတယ်လဲဒီကိုမေးခွန်းလေးမေးတာပါပဲပစ္စယဆိုတာဘုန်းကြီးတို့အရင်ကပြောခဲ့ပါတယ်ဖြစ်စီတီတွေဤနဲ့ထွေခေါ်လေပစ္စည်းမဆိုတော့လားပစ္စည်းဆိုတာဖြစ်စေတတ်တဲ့အကြောင်းတရားတည်စေတတ်တဲ့အကြောင်းတရားဆိုပြီးတော့ပစ္စည်းနဲ့ပတ်သက်ပြီးနှမျိုးဖွင့်ထားတယ်ဗောနော်အဲတော့အကျိုးတရားလည်း ပစ္စယတစ်ခုပဲနော်အပစ္စယဆိုအများဆုံးသိထားတာအပစ္စယဆိုအကြောင်းပဲကိုယ်ကသိထားတာအကျိုးတရားလည်းပစ္စယပဲပစ္စယဆိုအကြောင်းတရားတစ်ခုတည်းနဲ့သက်ဆိုင်တာမဟုတ်ဘူးဒါလေးကိုနားလည်ထားဖို့ဘုန်းကြီးတို့တရားတော်တွေကိုလေ့လာကြည့်ပေါ့နော်ဒိသသမုပ္ပါဒုစာစကသုံးတို့အခုပဋ္ဌာန်းတရားလေ့လာကြည့်လိုက်အကြောင်းတရားတက်တက်မဖြစ်ဘူးအကျိုးတရားတက်တက်လည်းမဖြစ်ဘူး အကြောင်းဖြစ်လိုက်အကျိုးဖြစ်လိုက်ဒီလိုအကြောင်းနဲ့အကျိုးကိုအပြင်းမြန်လှန်လှန်ဆက်ဆက်ဖြစ်နေတော်တော်များများတွေ့လာအခုပဋ္ဌာန်းတရားလည်းဒီတိုင်းကျိုးဖြစ်လိုက်အကြောင်းဖြစ်လိုက်အကြောင်းဖြစ်လိုက်ကျိုးဖြစ်ဒီလိုပဲအကြောင်းကျိုးဆက်ဆက်ပြင်းပြလာလာဖြစ်နေအဲပရိစ္ဆသမုပ္ပါပဲဒီမှာအလုံးကုန်အလုံးခဏခဏဟုတ်လားပရိစ္ဆသမုပ္ပါတွေနားနေတယ်နော်တချို့ဆရာတော်ကြီးဆိုဒါကိုအဓိကဆောင်းပေးပြီးနော်အကြောင်းကျိုးတရားဟောတယ်ဝိဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏ ဒီလိုဟောဒီသင်္ခါရပုတ်လေးကြည်လိုက်ပါနော်ပရိသန်တော်လေးဒီအဝိဇ္ဇာကိုထောက်ရတာအဝိဇ္ဇာအကြောင်းကြောင့်သင်္ခါရဖြစ်စေဟုတ်နော်ဒီသင်္ခါရလေးကဒီအဝိဇ္ဇာကိုထောက်ဆကြည့်ရင်အဲ့တော့သူ့အနေနဲ့အကျိုးပဲဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်ဟောသင်္ခါရပိစ္ဆဝိညာဒီဝိညာဉ်ကိုကြည့်လိုက်တော့ကဒီသင်္ခါရအကြောင်းဖြစ်တယ်ဒီလိုအကြောင်းဖြစ်လိုက်ကျိုးဖြစ်လိုက်ဒါကိုပြောချင်တာဟွဒီသင်္ခါရတခုတည်းပဲကြည့်လိုက် အဝိဇ္ဇာဘက်အဝိဇ္ဇာအနေနဲ့ဝိဇ္ဇာဘက်ကကျင့်ရင်သင်္ခါရအကျိုးတရားဒီဝိညာဉ်အနေနဲ့ကျင့်ရင်ဟောသင်္ခါရအကြောင်းတရားဖြစ်သွားပြန်ဒါမျိုးပေါ့ဒီတော့ဒီဝိပက်ဆိုတဲ့နာမည်ဟာလေဟုတ်လားအကျိုးတရားပဲဒါပေမဲ့ဝိဘက်ကဖြစ်စေတဲ့အကျိုးတရားဘက်ကကျင့်ဝိဘက်ကလည်းအကြောင်းတရားဖြစ်သွားဒါကြောင့်မို့အင်းဒီပဋ္ဌာန်းပစ္စည်းတွေကိုမှာကြတော့ ဝိပါကဖြစ်ဆိုဒါကြောင့်ဘုန်းကြီးတို့ဒီဘာကြည့်ရင်သိနိုင်လဲဆိုပရိသန်ဒီဝီထီတွေကိုကြည့်ရင်ပုံသိတာနော်ပရိသန်ဒီဝီထီလေးနဲ့နည်းနည်းလေးရှင်းပြခြင်းအဲ့ဒီမှာနည်းနည်းလေးနဲ့ဒါလေးနဲ့ကတ်ရှင်းပုံနာလေးအကြောင်းဖြစ်လိုက်ကြိုးဖြစ်လိုက်ဒါကိုပြောချင်တော့ဘုန်းကြီးတို့ဘဝတစ်ခုကနေပြီးတော့သိသွားပြီဆိုပါနော်ဟောသိသွားပြီဆိုဒီဘဝပရိသန်နေနေပြီဟောဒီပရိသန်နေခိုက်တာမှာဘာဖြစ်လဲပရိသန်နေစိတ်နဲ့တူ စေတသိက်တွေလည်းပါလာနော်အဲဒီပဋိသင်္စိတ်စေတသိက်ကသူဒီအချင်းချင်းပြန်ပြန်လာသာဇာတပစ္စည်းဖြစ်နေနော်အပြန်ပြန်လာယေရှုပြုတ်နေဒီပဋိသင်္စိတ်လေးပဋိသင်္စိတ်ပညာဝါဒကြအတိတိကျကျဟောပါနော်ပဋိသင်္စိတ်ပဋိသင်္စိတ်ဖြစ်စေတသိက်ဖြစ်တယ်အဲစိတ်စေတသိက်ကိုခန္ဓာပြင်ခန္ဓာပွင့်ဝေဒနာခန္ဓာသင်ညခန္ဓာသင်္ခါရဝိညာဏခန္ဓာ ဒီခန္ဓာတစ်ပါးဖြင့်ဉာဏခန္ဓာသုံးပါးရှင်းရှင်းပြန်ပြန်လာမှာခြေစုပြုအကြောင်းအကျိုးပေါ့နော်ပညာမညာတို့နေတရားတို့သာဇာတာတို့ဒီဒီလိုတွေဖြစ်နေခြေစုပြုတဲ့တော့ခန္ဓာတစ်ပါးနေခန္ဓာသုံးပါးခန္ဓာနှစ်ပါးနေခန္ဓာနှစ်ပါးခန္ဓာသုံးပါးနေခန္ဓာသုံးပါးခန္ဓာသုံးပါးနေခန္ဓာတစ်ပါးဒီလိုပေါ့ပြန်ပြန်လာလာခြေစုပြုနေအကြောင်းပြလိုက်ဒါမျိုးကိုဆိုလို့ဒါရင်လားဆိုတော့နောက်ဟို ဘယ်ထိအောင်ပါလဲဆိုရုပ်တွေထိအောင်ပါပါအဲ့ဒါမျိုးလေးကိုနားလည်ထားဒါကိုပြောချင်တော့ဗောဗျာဒီတော့အဲ့ဒါမျိုးလေးကြည်လိုက်ရင်ဒီဝိဘဝစိတ်တွေဟာဟုတ်လားသူ့အနေနဲ့ကြည်အကျိုးတရားပဲကျိုးတရားဟိုအရင်သုတိတည်သွားတဲ့ခါကျဒီမှာပရိသန်အနေနဲ့ကျိုးတရားဖြစ်တာဒီပရိသန်နေကျိုးတရားအနေနဲ့နောက်တစ်ခုကသူက တခါဝိပဿနာနဲ့နောက်ပိုင်းဘဝင်ဒီဟောဒီမှာဒီဖြစ်သွားပြီဆိုရင်ဘဝင်စိတ်တို့ဘဝင်15ချက်16ချက်ဟောဒါကြတော့ပဋိသန္ဓေအကြောင်းနောက်ကဘဝင်ဒီ15ချက်16ချက်ဟောအကြောင်းပြလိုက်ကြောဒါပဲဒီလိုအကြောင်းကျိုးအကြောင်းကျိုးတစ်စိတ်ပြတစ်စိတ်ပဋိသန္ဓေစိတ်ပြောက်သွားပြီးမှပဋိသန္ဓေစိတ်ကဥပထိပဲဟောနောက်ကဘဝင်စိတ်ပေါ်လာပထမဘဝင်စိတ်အဲ့တော့ပဋိသန္ဓေစိတ်ကအကြောင်းဖြစ်တော့ပထမဘဝင်စိတ်ကအကျိုးပထမဝင်စိတ်ပြောက်သွားဟောဒုတိယဝင်စိတ်ဟောဒီမှာအကြောင်းကျိုးအကြောင်းကျိုးအကြောင်းကျိုးဒီလိုဖြန့်တယ် ပြီးတော့ဒီလိုပရိသန်တွေဝီထီတွေစိတ်ဖြစ်စဉ်တွေနားလည်ထားရင်ပြီးတော့ဝိဘက်အမြေဟာအကျိုးတရားဖြစ်ပေမဲ့ဒီဒီပရိသန်တွေစိတ်ကနောက်ကဘဝင်စိတ်တွေဖြစ်စီအောင်ဖြစ်စီအကျိုးတရားတွေပြန်ကြည့်လိုက်ရင် ဟောသူကအကြောင်းတရားဖြစ်သွားပြန်ခုနပရိစ္ဆသမုပ္ပါလုံးပေါ့ကြောင်းဖြစ်လဲကျိုးဖြစ်လဲကျိုးဖြစ်လဲကြောင်းဖြစ်လဲဒီလိုနဲ့သွားနေအဲ့ဒါကိုပြောလို့တော့နော် အဲ့ဒါလေးကိုနားလည်ထားဖို့ပါဒါတွေကကျတော့อืมပြီးတော့မှသင်ဘူးရင်တော့ပုံနားလည်တာပေါ့နော်ဒီတော့ပစ္စယဆိုတာ ခုနပြောသလိုအကြောင်းရဲ့အမိတာမဟုတ်ဘူးအကျိုးတရားရဲ့အမိလို့လည်းသုံးလို့ရတော့ပစ္စယဆိုအကြောင်းကျိုးစင်အကျိုးဖြစ်လိုက်အကြောင်းဖြစ်လိုက်အကြောင်းဖြစ်လိုက်အကျိုးဖြစ်လိုက်အပြန်မြန်လာလာ တရားရည်တရားတော်တွေကအကြောင်းအကျိုးကအပြန်အမြန်လန်လန်ဖြစ်နေအကြောင်းအကျိုးဆက်သွယ်ဖြစ်နေဒါမျိုးမှတ်ထားဖို့သူကတရားရည်တရားတော်တွေမှာဗြဟ္မာဆိုအကြောင်းဆိုတာလည်းမရှိဘူးသူ့ရှိမှအကြောင်းဆိုတာလည်းမရှိဘူးဒါတော့အကြောင်းအကြောင်းမဲ့တဲ့အကြောင်းဆိုတာလည်းမရှိဘူးပေါ့ဘုန်းကြီးတို့တခြားဘာသာဝါဒတွေကြတော့သူကဟုတ်လားသူတယောက်ကဖန်ဆင်းတယ်အဲ့ဒီဖန်ဆင်းတဲ့ပုဂ္ဂိုလ်ကဘယ်သူကဖန်ဆင်းလဲဆိုကြပြသွားဒီမှာတော့အဲ့လိုမဟုတ်ဘူးအကြောင်းနဲ့ကြိုအများနဲ့ဆက်သွယ်နေတယ်ဘယ်ဟာမှဖတ် အရင်ဖြစ်တဲ့အကြောင်းဆိုတော့မရှိဘူးနော်အကြောင်းအကျိုးသူကအကြောင်းဖြစ်လိုက်နောက်တစ်ခါအကျိုးဖြစ်လိုက်အကြောင်းဖြစ်လိုက်အကျိုးဖြစ်လိုက်ဒီလိုအပြန်အပြန်လန်းလန်းဆက်သွယ်နေတာပေါ့ဒါမျိုးကိုဆိုလိုတယ်ဒါကြောင့်မို့ဝိပါကဆိုတဲ့နာမည်ဟာအကျိုးတရားဖြစ်ပြီးမြဲအဲ့ဒီအကျိုးတရားဘက်ကဒီအကျိုးတရားနဲ့တကအကြောင်းအကျိုးတရားနဲ့ဖြစ်စေတဲ့တရားတွေပြန်ကြည့်ရင်သူအကြောင်းတရားဖြစ်သွားကြဒါကြောင့်ဝိပဿနာဝိပါကပစ္စည်းကိုပဋ္ဌာန်း24ပစ္စည်းမှာ တိတာဟောထားတယ်ဒီလိုမှတ်ထားပေါ့ဒီတော့ဒီဝိပဿစိတ်ကဝိရဒပြီးတော့မှသင်ထားတော့တော်တော်များများ နားလည်သွားမှာနော်ဝိပဿစိတ်စိတ်က89ခုရှိတော့ဗောဗျာအကြောင်းစိတ်အကြောင်းစိတ်ဆိုတော့အကုသိုလ်စိတ်ကုသိုလ်စိတ်အကုသိုလ်စိတ်က12ပါးကုသိုလ်စိတ်က21ပါးဒါလောက်ပြောရင်ဒါနားလည်သွားပြီပြီးတော့မှသင်ထားတဲ့ပုံပုံများအကျိုးစိတ် ဒီကုသိုလ်ကအကုသိုလ်ကနေကြောင်းဖြစ်ပေါ်လာတဲ့အကျိုးစိတ်ဒါဝိဘက်စိတ်ဝိဘက်စိတ်က36ပါးနောက်အကျိုးအကြောင်းကလွတ်တဲ့စိတ်ဆိုကိရိယာစိတ်20ပေါ့ဒါဝိဘကပစ္စယောပြောခြင်းတော့ခုနကုသိုလ်စိတ်အကုသိုလ်စိတ်လည်းကြည့်စရာမလိုပါဘူးကရိယာစိတ်အကျိုးကြောင့်လုံးတဲ့စိတ်လည်းကြည့်စရာမလိုဝိဘတ်စိတ်ပေါ့ဝိဘတ်စိတ်က36ခုရှိတာပေါ့ဒီတော့36ခုပြန်ကြည့်လိုက်ရင်အကုသိုလ်ကျိုးက အကုသိုလ်အကျိုးစိတ်ဓာတ်ဘယ်နှခုရှိလဲကုသိုလ်အကျိုးစိတ်ဓာတ်ဘယ်နှခုရှိလဲဒါတွေထပ်ခေါ်ရမယ်နော်ဝိပဿစေ36ခုနော်အကုသလဝိပဿစေက9ခုကုသလဝိပဿစေက9ခုမာဝိပဿစေ6ခုရူပဝိပဿအရူပဝိပဿမဂ္ဂဝိပဿစေက9ခုလောကုတ္တရာဖို့က၄ခုပေါ့အဲတော့ကြီးလိုက်တဲ့ခါကျဝိပဿစေ36ခုထဲမှာအကုသိုလ်ရဲ့အကျိုးတရားအကျိုးစိတ်က9ခုပဲကျန်တာကုသိုလ်တွေရဲ့အကျိုးတွေပဲ အကုသိုလ်ကျိုးကနည်းနည်းလေးပဲရှိ ကုသိုလ်ကျိုးတွေဒါကြောင့်ကုသိုလ်လို့ရင်ကုသိုလ်ကနိုင်တယ်နော်ကုသိုလ်များများလုပ်ပြီးအကုသိုလ်ကျိုးတွေပြေပြောင်းတယ်သူတို့ပြင်ရေပတ်တုန်းကဘုန်းကြီးတို့ပြောခဲ့ပြီကိုကအကုသိုလ်တွေဖြစ်နေတဲ့အတွက် ဖြေးမရဘူးဗုဒ္ဓဘာသာဖြေးလို့ရတခုတယောက်ကဖြေးရမှာမဟုတ်ဖြေးပေးမှာမဟုတ်ကိုကကိုဖြေးလို့ရနော်ဒါတွေကိုပေါ့ရောတော့ကင်းလို့ဖြေးဖြေးဖြေးဖြေးချင်းနဲ့ရော့နေတော့လို့ နာသောယာယီမှာတော့အဓိကတော့ဘာဝနာတွေအဓိကထားပြောတာကုသိုလ်နော် ကုသိုလ်တွေဘယ်လိုကုသိုလ်မျိုးတွေလဲဆိုမေတ္တာတို့ကရုဏာအတိုင်းအရှိကန့်တတ်မရှိတဲ့ဟုတ်လားမေတ္တာတွေပွားလိုက်တာကုသိုလ်တွေအများကြီးဖြစ်တာတကဘာလုံးတစ်ဆက်ကြောင်လုံးကျမ်းမှာချမ်းသာဖို့ပို့ကုပို့တဲ့မေတ္တာတွေကရုဏာတွေမုဒိတာတွေဒါကြအနိုင်ရှိအကန့်တတ်မဲ့အောင်ပို့လိုက်တဲ့တွေ့အဲ့ဒီလိုကုသိုလ်မျိုးအဲ့ဒီလိုကုသိုလ်မျိုးတွေလောက်ရမယ်ဆိုဒီကတော့ဘာဝနာကုသိုလ်ပါပဲ ဘာဝနာကုသိုလ်လုံးမှဘာဝနာကုစိတ်တည်းဒီဘာဝနာကအလိုက်ရှိကန့်တမရှိအောင်ပို့ဝိပဿနာကုသိုလ်တွေဆိုရင်တော့ဒီအကုသိုလ်တွေကဖြည်းဖြည်းနဲ့သူမဉဏ်ရဖြတ်တော့ဖြတ်တော့သွားတဲ့အခါကျဒီအကုသိုလ်ကနေကဟုတ်လားအဲ့ဒီလိုနဲ့ရော့ပါပြီးနေတော့ဒီတော့မှတ်ထားဖို့ကဝိပဿနာ36ခုထဲမှာအကုသိုလ်ကျိုးက9ခု ကျန်တာတွေကကုသိုလ်ကျိုးတွေကအများကြီးပဲနော်ဒီလိုမှတ်ထားပြီးတော့ဒီဝိပဿစိတ်တွေကလည်းဘယ်ဝိပဿစိတ်ဖြစ်ဖြစ်ဝိပဿစိတ်တစ်ခုဖြစ်ရင် သူတစ်ခုတည်းဖြစ်တာမဟုတ်သူနဲ့အတူစေတသိက်တွေထုံးစံလည်းပေါ့ဗျာစိတ်ဖြစ်စေတသိက်ဆိုတာဖြစ်ရတယ်ဒါတော့မှသူကလူလူဟုတ်လားစိတ်ဖြင့်စေတသိက်ဖြစ်ရုံထုံးစံနော် တခုတည်းဘယ်တော့မှမဖြစ်ဘူးဘုန်းကြီးတို့ဗိဓမာတရားကိုလေ့လာကြည့်တဲ့အခါကျရင်တွေ့ပါလိမ့်မယ်ဗိဓမာသင်တာရုပ်တရားပဲဖြစ်နာမ်တရားဘယ်တော့မှတခုတည်းမဖြစ်ဘူးနော်အတွဲလိုက်အစုလိုက်အပြုံလိုက်ဖြစ်တယ်အတွဲလိုက်စုလိုက်ပြုံလိုက်ဖြစ်နေမှာစွန့်အင်ဆိုတာဖြစ်တယ်တခုစီခွဲလိုက်ရင်တော့စွန့်အင်ပဲဖြစ်မလဲပေါင်းစပ်နေမှာစွန့်အင်ဆိုတာဖြစ်တယ်အဲ့တော့ဒီဝိပဿစိတ်ကလည်းဒီလိုပါပဲနော်ဝိပဿစိတ် တစ်ခုတည်းကျဖြစ်တာမဟုတ်စေတသိက်တွေကဖြစ်တယ်ဥပမာမြင်သိစိတ်ပေါ့အခုဘုန်းကြီးကိုတွေ့နေကြမှာမြင်နေကြမယ်ဒါအဲ့ဒီမြင်သိစိတ်ဆိုရင်ဒါကောင်းတာတွေတွေ့နေတရားတွေသိနေတဲ့ခါကျတော့ရဟန္တာကမြင်နေရပြီဆိုဒါကုသိုလ်ရဲ့အကျိုးပေါ့နော်မကောင်းတာတွေမြင်ရပြီဆိုရင်တော့ဒါတော့အကုသိုလ်ရဲ့အကျိုးပေါ့အကောင်းတာတွေမြင်တဲ့မြင်သိစိတ်ဖြစ်နေပြီဆိုဒီမြင်သိစိတ်တွေကသူတစ်ခုတည်းဖြစ်သလားဒီလိုမဟုတ်ဘူးသူနဲ့တူ စေတသိက်တွေဖြစ်နေသဗ္ဗစေတဒါနာစိရိခုနှစ်ခုနဲ့တူထွက်ဖြစ်နေအတ္တဝိနာပညာစေရနာဧကဂရဇီဝတိနိယမနတိကာရဆိုဒီခုနှစ်ခုနဲ့တွဲဖြစ်တယ်နော်အဲတော့မြင်သိစိတ်ရဲ့ဒီစေတသိက်သဗ္ဗစေတဒါနာစိခုနှစ်ပါးပေါင်းလိုက်တော့၈ခုပေါ့ဗျဒီ၈ခုကတွဲဖြစ်တယ်တခုစီခွဲတွဲဖြစ်တခုစီခွဲလိုက်မယ်ဆိုစွန့်ရင် စိတ်စွန့်ရင်မရှိတော့ပေါင်းထားမှစိတ်စွန့်ရင်ဆိုဖြစ်လာ ဘုန်းကြီးတို့ဒီကားတို့အိမ်တို့လို့ဒဇစီဖြုတ်လိုက်ကားလည်းဒဇစီဖြုတ်လိုက်ဘယ်ကားရလို့တော့လို့မောင်းလို့ရတော့အိမ်နဲ့ဒဇစီဖြုတ်လိုက်ဘယ်နေလို့ရတော့ဒီလိုပဲသဘာဝတရားတွေလည်းစုမှစွန့်ရင်လည်းဖြတ်လာအဲတော့ဝိဘက်စိတ်တွေမှာကုသလဝိဘက်အကုသလဝိဘက်နာမျိုးရှိတယ်နောက်နောက်တစ်ခုကကြပါလဲဆိုဒီဝိဘက်စိတ်တွေမှာ အကျိုးတွေကုသလဝိပယအကုသလဝိပယဒါကကောင်းတာတွေမြင်တဲ့အခါမှာကောင်းတာတွေကြားတဲ့အခါမှာဒါအကုသလဝိပယမကောင်းတာမြင်တယ်မကောင်းတာတွေကြားမှဆိုရင်အကုသလဝိပယပေါ့အကုသိုလ်ကနေလို့ရင်အကုသိုလ်ကျိုးတွေကတော့ခံစား ကောင်းတာတွေလုပ်နေမယ်ဆိုရင်တော့ကောင်းတဲ့ကျိုးတွေမြင်တာကြားတာပေါ့ဒါရင်ဒီတော့ကာမဝတ္တကုသိုလ်ပေါ့အခုဘုန်းကြီးတို့လုပ်နေတဲ့ကုသိုလ်ပေါ့တရားဟောတယ်တရားသင်တယ်တရားနာတယ်တရားထုတ်တယ် ဇံမဖြစ်မဖြစ်ဒါပါလေကာမကုသိုလ်ပဲဝိပဿနာဉာဏ်ဖြစ်နေလဲကာမောဒရာကုသိုလ်ပဲမညဖုန်ညာရမှာမကုသိုလ်ဖို့ကုသိုလ်ဖြစ်တော့အဲ့တော့ဒါပါဒီကာမကုသိုလ်တွေရဲ့အကျိုးတွေကဘာတွေရလဲဟေကုသလဝိပဿိတ်ဟေကုသလဝိပခုနစိတ်၈ပါးအကျိုးရမယ်မာဝစိတ်၈ပါးအကျိုးရမယ်16မျိုးသောအကျိုးတွေရမယ်ဒီကလိုအထွေအထွေနဲ့ခုနဇန်တွေရသွားမယ်ဆိုဇန်ကုသိုလ်အကျိုး ချက်ချင်းတော့မရပါဘူးဇံကုသိုလ်တွေကြောင့်ဘယ်မှာသွားရမလဲဆိုတော့ဘုန်းကြီးတို့ဇန်နေရတဲ့အာအထုတ်ပေါ့သိသွားတဲ့ကဒီဇန်တရားနဲ့သိသွားမယ်ရူပဘုံရောက်သွားမယ်ရူပဝိဘက်၅ခုဆိုတဲ့အကျိုးရတော့အရူပဇန်နေရောက်အထုတ်လို့သိသွားအရူပဇန်ဘုံရောက်သွားမယ်အရူပဝက်၄ခုဆိုတဲ့အကျိုးရတော့ဟောဝိပဿနာတွေအထုတ်တယ်အခုလိုတရားတွေအထုတ်တယ်ဝိပဿနာဉာဏ်တွေဆင်ញင်တက် မဲ့ညာနေရသွားမယ်မဲ့ရသွားရင်ဖို့ဆိုတဲ့အကျိုးကတခါလဲလာတာ။အဲမဲ့ရဲ့အကျိုးဖြစ်တဲ့စိတ်ကိုတော့ဖို့စိတ်လို့ခေါ်တယ်နော်။ဉာဏ်ရတွေကတော့ဒီဝိဘက်စိတ်လို့ခေါ်တာများပါတယ်။ကာမောဒရာဝိဘက်စိတ်၊ရူပောဒရာဝိဘက်စိတ်အရူပောဝိဘက်မဲ့လေးပါးကြတော့ဝိဘက်စိတ်လို့မခေါ်ဘဲနဲ့ဖလားဆိုတာကိုအမြဲတမ်းသုံးတယ်။မဲ့ရဲ့အကျိုးတရားမဲ့ရဲ့အကျိုးတရားကိုဖို့လို့ခေါ်တယ်။ ရာတခါတရံတော့ဒီကတော့ဝိဘက်လို့သုံးတော့အမြဲတမ်းသုံးတာတော့ဘာလဲဆိုဖို့ဖို့အနေနဲ့သုံးတော့ပြီးတော့ဝိဘက်စီက36ခုဒီလိုပြောတာပေါ့ပြီးတော့ဒီဝိဘက်စီကလည်းစေတသိက်တွေနဲ့တွဲပြဒီစိတ်တွေကလည်းဘယ်တော့မှနှစ်ခုနှစ်ခုတွဲမဖြစ်ဘူးเนาะစိတ်ဆိုရင်တော့တစ်ခုချင်းပဲဖြစ်တယ်ဒီကတော့အဲ့ဒါကြတော့ဒီဝီထီလေးတွေကြည်လိုက်ဒီစိတ်လေးဘယ်စိတ်ပဲကြည်တစ်ခုပဲဖြစ်မြင်သေးစိတ် တာမရိဆိုင်တာဏိတာဝုထောစောမှာတခုတည်းတခုတည်းဖြစ်တာစိတ်ကိုနှစ်ခုတိုင်ဖြစ်ပြီးထုံပြိုင်ဖြစ်တဲ့ထုံးစံပြီးနော်တို့ကတစိတ်ထဲနဲ့တက်ရှင်တို့ကနှစ်စိတ်နဲ့တက်ရှင်တော့မဟုတ်ဘူးဆိုဒီဝီရိတွေကြည်ရင်သိတစိတ်ပြီးတစိတ်ပြီးအာဒီတာဝင်ဥပတိပင်ဖြစ်တည်ပြဒီဘုံမဇနာဥပတိပင်ဖြစ်တည်ပြဘုံဘောဝိစီတော့ဣန္ဒရာဝေဇံအကုန်လုံးဖြစ်တည်ပြတစိတ်စီပဲဖြစ်တာနော် တယောက်တည်းနေတစိတ်တည်းထားအတူကိုထားစရာမလိုဘူး तू ကဖြစ်နေတာဘယ်ဘုတ်ကုန်မဆိုတစိတ်စီတစိတ်စီပဲဖြတ်ထားပဲနော်အထူးထားစရာမလိုဘူး तू ဟာသူ့ကိုလိုလိုလိုကအော်တိုတစိတ်ချင်းဖြတ်နေတာအဲဘုန်းကြီးတို့ကဘာလို့ရမလဲဆိုဒီအဲ့ဒီလိုတစိတ်ချင်းဖြစ်တဲ့စိတ်တွေကိုစိတ်ကောင်းဖြစ်ဖို့ကြိုးစားမှာပေါ့ဗျာဘုရုဇင်မှန်ရင်တော့ဒီမှာဟိုထောခိုက်တာမှာတတိညာနေလွတ်သွားရင်နောက်ဇောစိတ်စိတ်တွေမှာတစိတ်တစိတ်ဖြစ်တယ် ဟုတ်လားတယောက်တည်းနေတဲ့စိတ်တည်းဒါဒါအထူးထားစရာမလိုသူကသူပြန်အဲ့တော့ဒီမှာပါတယောက်တည်းနေစိတ်ကောင်းရှိအောင်ကြိုးစားဆိုရင်ဒါပို့ကောင်းတယ်နော်အဲဝုဒ္ဓခိုက်တာမကိုကဘယ်ခိုက်တာမဖြစ်မြင်စရာကြားစရာအာယုဘယ်ဟာပဲဖြစ်ဖြစ်ပေါ့နော်ဒီကရှေ့ကစိတ်တရားတော့ဒါကကုသိုလ်အကုသိုလ်မဖြစ်သေးဘူးဝုဒ္ဓခိုက်တာမဘုန်းကြီးတို့တတိလေးညာလေးနဲ့ကြည်တတ်မယ်ယောနီတော်ဆင်ញံနှလုံးသွင်းတတ်မယ်ဆိုတော့နောက်ကပါပြီကုသိုလ်စိတ်တွေဖြစ်မှာပေါ့ တဆိတ်ပြီးတော့ကုသိုလ်စိတ်တွေတဆိတ်ပြီးတဆိတ်ဖြစ်နေမှာ။ဟောဒီနေရာမှာဘုန်းကြီးဖြစ်ဖြစ်လူဖြစ်ဖြစ်ဒီနေရာမှာလွတ်ထွက်သွားမယ်ဆိုရင်တော့ဘာဖြစ်အကုသိုလ်စိတ်တွေဖြစ်မှာပဲနော်။တယောက်တည်းနေတဲ့စိတ်တွေဒါကအထူးလောက်ဆရာမလို့နော်သူ့အတူအော်တိုဖြစ်နေတာ။အဲတော့တယောက်တည်းနေပါဖြစ်ဖို့လို့တော့စိတ်ကောင်းရှိအောင်ကြိုးစားဖို့လွတ်ထိုင်တော့မကောင်းတဲ့စိတ်ဖြစ်မှာပဲဘုန်းကြီးရောလူရောနော်တတိညာလေးနဲ့စောင့်ထိန်နေတော့စိတ်ကောင်းနှလုံးကောင်းတွေဖြစ်မယ်ဒါလေးမှတ်ထားအောင် တခုဖြစ်ပြီးမှတခုဒီလိုဖြစ်သွားတော့ဒါရောဘုန်းကြီးတို့မာနေစီသာပါဠိတော်သာမဏေ302မှာလည်းတွေ့90မှာလည်းတွေ့တယ်ဧကစိတ်တသမာယုတ်တာလို့စိတ်ဟာတစ်စိတ်ချင်းပဲဖြစ်တာပဲတစ်ချိန်မှာတစ်စိတ်ပဲဖြစ်တာနော်တခုဟွတစ်ချိန်ဒီမှာတခုဒီတခုဒီပေါ့တခုဒီတခုဒီတခုဒီတခုဒီတခုဒီတခုဒီဖြစ်သွားဟွန်းအဲကြောင့်တယောက်တည်းနေတစ်စိတ်တည်းထူထားစရာမလိုဘူးသူဟာသူကိုတစ်စိတ်စီဖြစ်နေ ဒီမှာတော့ဟိုတခါတခါကြာရင်တော့ဒီပေချာမရှုမှတ်ဖို့ရင်တော့ပြိုင်လူဖြစ်သလိုထင်ရတယ်။ဥပမာအရှင်ပြဒီနောက်တိုင်းသားတွေဆိုစဉ်းစားတတ်တာမေးတတ်တော့ရုပ်ရှင်ကြည့်နေတယ်။ဟောရှေ့ကရုပ်လည်းမြင်နေအတန်နေလည်းကြာနေရစားတော့ရင်လည်းကြည့်နေမယ်ဆိုရင်ဟုတ်လားဒါတွေသိနေမလား။ကြပြန်နေတဲ့ဖြစ်တယ်မဟုတ်လားဒါမေးစရာရှိတယ်။ရှေ့ဟိုကြည့်တဲ့အာယုံမှာရောက်နေအတန်က ဘာမှပြောမှမသိဘူးရှေရုပ်ကိုအာယုံပြုနေဒီစားစရာရတာဒီမှာသွားရတာခံနိုင်ဒီကြည်တာတွေကဝေဝါးသွားမှာတစိတ်တည်းပဲဖြစ်တာနော်တယောက်တည်းနေတစိတ်တည်းအထူးပြောစရာမလိုဒီမှာစိတ်တရားတကူချင်းတကူတကူတကူဖြစ်နေဒါကိုဧကစိတ်တသမာယုတ်တာဒါမျိုးပြောသွားတယ်မာနေတွေကပါလေဆမနာ30နှစ်90မှာဒါကိုပြောတယ်ပေါ့ဗျာအဲ့တော့လူတွေကသက်ရှင်နေကြတယ် တစိတ်ထဲနဲ့သက်ရှင်နေတာတစိတ်ပြီးတစိတ်တစိတ်ပြီးစိတ်တကူတကူတကူတကူတကူတကူဒါမျိုးဖြစ်နေတာပဲဒါကိုပြောတယ်နော်အဲအဲ့ဒီစိတ်လေးတွေကသူ့တခုတည်းတော့မဟုတ်ဘူးပေါ့စေတသိက်တွေပါတော့ပေါ့ဒီပိစရဝဇာစီသူနဲ့ရှင်မောရှင်မြတ်စေတသိက်တွေပါစကုဉ္ဉ္စေသူနဲ့အတူစေတသိက်တွေပါမယ်နော်စိတ်အနေနဲ့တော့တခုတည်းပဲစေတသိက်တွေနဲ့တော့သူနဲ့အတူရှင်အတူဖြစ်တဲ့စေတသိက်တွေပါမယ်တမ္ပတိဆိုင်စိတ်ဟုတ်တော်စိတ်တမ္ပတိဆိုင်စိတ်တာဏိရဟုတ်တော်ဇောဇောစိတ်တွေလည်းဒီတိုင်းပဲလေ လူနဲ့ရှင်မောရှင်မစိတ်စိတ်ရှင်မောရှင်မစိတ်တိတ်တွေကတော့ပါမှာပဲဒီလိုမှတ်တယ်ဒီတော့တစိတ်တစိတ်အပြန်ပြန်လာလာဖြစ်ပေါ်ပြီးကျေစုပြုနေတယ်နော်စိတ်တွေကတစိတ်ပြီးစိတ်ဖြစ်တယ်အဲ့ဒီစိတ်တွေနဲ့တူလူနဲ့တူပါလေစေတသိက်တွေပါနော်အဲ့ဒီစိတ်စေတသိက်တွေဟာဒီဒီသေနာဥစားမှာလည်းစိတ်စေတသိက်နော်သကုညင်စိတ်မှာစိတ်စေတသိက်ဒီစိတ်စေတသိက်ခန္ဓာဖွဲ့လိုက်ရင်ဒီစိတ်စီကအပြန်ပြန်လာလာကျေစုပြုဒါကိုပြောလို့ရနော် ဝိပါကဆိုတာဘာလဲကုသိုလ်အကုသိုလ်ကိုကြည့်မယ်ဆိုရင် အကျိုးတရားပဲအပြန်ပြန်လမ်းလာဒီနောက်တစ်ခုကဒီဒီအကျိုးတရားဖြစ်စေတဲ့အကြောင်းတရားကြည့်ရင်သူကအဲဒီကြတော့အကြောင်းဖြစ်ပြန်တော့နော်ကုသိုလ်အကုသိုလ်ဘက်ကကြည့်ရင်တော့သူကအကျိုးတရားဒီအကျိုးတရားလည်းပြန်ပြန်လာလာခြေစုပ်ပြုတယ်ဆိုတော့အကြောင်းဖြစ်လိုက်အကျိုးဖြစ်လိုက်အဲ့လိုဖြစ်တော့ခုနက စကုညင်စိတ်ပေါ့မြင်သိစိတ်ဆိုရင်သူနဲ့တူသဘာစိတ်တန်တာနာစိတ်ခုနှစ်ခုရှိတယ်အဲ့ဒါကိုခန္ဓာပွားရင်ဝိညာဉ်ခန္ဓာသင်ညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာဘုရားဒီပညာဝါဒကြရှင်းရှင်းလင်းလင်းဟောပါနောက်ကြတော့ပြောမှာပေါ့ဆုံးပိုင်းသားလေးမတွေ့လိုက်ပြန်ပြန်လာလာကျေစုပြုအဲ့ဒါအဲ့ဒါကြအကြောင်းဖြစ်လိုက်အကျိုးဖြစ်လိုက်ဒီလိုဖြစ်တော့ဒီတော့ဘုရားကဒီပါဠိတော်အနေနဲ့ရှင်းကြည့်မယ်နော်ဒီမှာဘုန်းကြီးတို့ဒီနာက ပဋ္ဌာန်းပါဠိတော်လေးပြပါအောင်ပဋ္ဌာန်းပါဠိတော်လေးမှာじゃဘုန်းကြီးတို့ဘာဟောတာလဲဆိုဝိပါကပစ္စယောတိဝိပါကစတ္တာရောခန္ဓာအရူပိနောအညံမညံဝိပါကပစ္စေနာပစ္စယောလို့ပြောသွားတယ်နော်နံဝိဘက်ဆိုတဲ့နံခန္ဓာ၄ပါးအချင်းချင်းအပြန်ပြန်လှန်လာကျေစုပြုနေတယ်ဒီလိုပြောတာပေါ့နော်သကုဉ္ဉ္စိတ်ဗရာဝိဘက်စိတ်ခန္ဓာဘဝရင် ဝိညာခန္ဓာတင်ညာခန္ဓာသင်္ခါရဝိညာခန္ဓာဒါအပြမန္နာခြေစုပြုနေအဲ့ဒါကိုပြောတယ်ဝိပါကပစ္စယောတိယနော်ဝိပါကပစ္စယောပြီးတော့ပြီးတော့မှဝိပါကသတ္တရောခန္ဓာအာရုပိနောနော်ဝိပါကသတ္တရောခန္ဓာအာရုပိနောအဲ့လိုအညမညာချင်းချင်းပြန်ပြန်လာမှာဝိပါကပစ္စည်းနော်ဝိဘက်ဝိပါကပစ္စည်းအနေနဲ့ခြေစုပြုတယ်ဒါမျိုးပြောဝိပါကပစ္စည်းနာပစ္စည်းဟောနော် အဲတော့ဝိပဿနာ36ခုပေါ့ဝိပဿနာ36ခုကိုစိတ်စေတသိက်ဝိပဿနာ36ခုသူနဲ့ရှင်မရှင်မဲ့စေတသိက်တွေအဲ့ဒါကိုခန္ဓာပေါ်ရင်ဝေဒနာဝေဒနာခန္ဓာပေါ့ပညာပညာခန္ဓာပေါ့ဉာဏ်နဲ့ဟာတွေကသင်္ခါရဒီစေတသိက်တွေဉာဏ်နဲ့စေတသိက်သင်္ခါရခန္ဓာဝိပဿနာကဝိညာဉ်နဲ့ခန္ဓာအဲ့နာခန္ဓာလေးပါပဲ ဒီခန္ဓာခန္ဓာလေးပါဟာဝိပဿနာခန္ဓာလေးပါအချင်းချင်းပြန်ပြန်လာလာခြေစုပြုနေတယ်ဒါကိုဝိပါကပစ္စည်းရောဒီလိုခေါ်တာဗျအဲ့တော့ခုနကဒီမြင်သိစိတ်ပဲကြည်လိုက်ပေါ့နော်မြင်သိစိတ်မြင်သိစိတ်မြင်သိစိတ်မှာပြန်ပြန်လာလာခြေစုပြုတယ်မြင်သိစိတ်နဲ့အတူဘာတွေဖြစ်လဲဖတ်တာဝိညာဉ်သိညာစေတနာဧကကစီဝိတ္တိယမနတိကာရဆိုတဲ့ သဗ္ဗစိတ်တာနာစိတ်ခုနှစ်ခုဖြစ်တော့ဗောဗျာအဲ့ဒီမှာလေခန္ဓာဖွဲ့မဲ့စေဝေနာဝိနခန္ဓာပေါ့ပညာတင်ညာခန္ဓာပေါ့ပြီးတော့စေတနာဧကတဇီတိနိမနတိကသင်္ခါရခန္ဓာပေါ့စေကဝိညာဉ်နဲ့ခန္ဓာပေါ့နော်အဲ့ဒီမှာစိတ်နဲ့စေတသိက်ခန္ဓာတို့ပြန်ပြန်လာတော့ခန္ဓာတစ်ပါးခန္ဓာသုံးပါးကိုခန္ဓာနှစ်ပါးခန္ဓာနှစ်ပါးကိုခန္ဓာတစ်ပါးကခန္ဓာသုံးပါးဒီလိုပြန်ပြန်လာလာခြေစုပြုတာဘာတတ္တိနဲ့ခြေစုပြုလဲဆို ရားဟောတာဝိပါကတတ္တိထင်ပြီးကျေစုပြုတယ်ဒါကိုဟောတာနော်ဒီတော့ဒီမှာဒီဝိပါကတတ္တိဆိုဘာကိုပြောတာလဲဆိုအဲဒီမှာဒီမှာဖွင့်ပြပြီဒါလေးပြောချင်နော်ဝိပါတတ္တိဆိုနိရုဒ္ဓဟတန္တဘာဝေနာနိရုဒ္ဓဟတန္တဘာဝယဥပကာရကောဝိပါကဓမ္မောဝိပါကပစ္စယော ဝိဘက်စိတ်တွေဟာဝိဘက်သဘောတရားပါလေဝိဘက်စိတ်ဟာနိရုဒ္ဓဟာသူကလှုပ်ရှားမှုမရှိဘူးအထုံမရှိဘူးငြိမ်သက်နေတယ်နိရုဒ္ဓဟာအထုံမရှိဘူးလှုပ်ရှားမှုမရှိဘူးနော်ကျိုးပန်းအထုံမရှိဘူးဘာမှသူရဲ့ဝိဘက်ဆိုတာကံရဲ့အကျိုးတရားဆိုကံရဲ့ပုံရိပ်တွေပဲပေါ့ဗျာဟိုမှာဘုန်းကြီးတို့အခု ကိုကအမှန်တစ်ခုရှိရပ်ကြည့်လိုက်ရင်လူကိုကဒီဘက်မှာမှန်ထဲမှာပေါ်လာတဲ့အရေးပဲအကလေးလူနဲ့မှန်တဲ့လူကြည့်လိုက်ပေါ့နော်ဒီမှန်နေရတော့ပုံရိပ်ပဲလေပုံရိပ်ဆိုတော့ဒီတော့သူ့မှာဘာမှအထုံးမဖြစ်ဘူးဒီကရလိုက်တော့သူကသူလိုလိုပေါ်လာတော့ဘာမှအထုံးဆရာမဟုတ်လား ဒီဒီအဲ့ဒီဝိပါရဲ့သဘောကပါလဲငြိမ်သက်နေတယ်ငြိမ်သက်နေတာငြိမ်ချမ်းနေတာပြောတာမဟုတ်ငြိမ်နေတာပြောတာအာထုမှုကင်းပြီးငြိမ်နေတဲ့သဘောဟာဒါဝိပါဝိပါစိတ်ပေါ့ဗျာဝိပါရဲ့တတ္တိပေါ့ဒါမျိုးပြောချင်တာအထုံမှုကင်းပြီးငြိမ်နေတဲ့သဘောလေးလှုပ်ရှားမှုကင်းမဲ့ပြီးငြိမ်သက်နေတဲ့သဘောလေးခုနမှန်တယ်က ရာဝတ္ထုပေါ့နော်အဲ့ဒီလိုဓာတ်ပုံရိုက်ထားတယ်ဟုတ်လားဓာတ်ပုံထဲမှာဖလီမောထင်းနေတဲ့ရုပ်ပုံဟာဟုတ်လားငြိမ်သက်လှုပ်ရှားဖြူငြိမ်သက်တဲ့သဘောရှိတယ်ဒါကြောင့်သူကဘာလဲဆိုတော့ဝိပဿနာတရားသူကဝိပဿနာကငြိမ်ပြီးသူသူနဲ့အတူရှင်ဘော ရှင်ဘက်တရားတွေပေါ့သကုဉ္ဉ္စိတ်ဆိုသူနဲ့အတူစေတသိက်သဗ္ဗစိတ်တာဒါနာဆိုခုနှစ်ခုလည်းရှိတော့သူ စိတ်ကဝိပဿနာငြိမ်ပြီးသူနဲ့အတူဖြစ်တဲ့စေတသိက်ကလည်းငြိမ်သက်နေတာပေါ့လှုပ်ရှားမှုမရှိတော့ဘူးဒါကိုနိရုဒ္ဓဟာတန်တဘာဝယဥပါဒကအဲ့လိုနေနဲ့အထုံမှုကင်းပြီးငြိမ်သက်တဲ့အနေထားနဲ့ခြေစုပ်ပြုတယ်ဒါမျိုးပြောတော့အဲဝိဘကပစ္စယောဆိုအဲ့ဒါကိုပြောတာအထုံမှုကင်းပြီးငြိမ်သက်နေတဲ့သဘောမျိုး ဝိပဿနာဖြစ်ပြီးသူ့ရဲ့ရှင်ဘက်သူ့နဲ့အတူတကွဖြစ်ဘက်တရားတွေကလည်းအာထုပ်ဖို့ကင်းပြီးငြိမ်သက်နေတယ်အဲ့တော့ပြောချင်တာပါလဲဆိုဘုန်းကြီးတို့ဒီဝိပဿနာမှာသူနဲ့ရှင်နဲ့အခုသက္ကုညေစေသူနဲ့ရှင်နဲ့စိတ်တွေရှိတော့ဗောနော်။ဥမာဇောဆိုလဲကုသိုလ်ဇောအကုသိုလ်ဇောဒီကုသိုလ်ဇောအကုသိုလ်မှာသူနဲ့ရှင်နဲ့စေတသိက်တွေရှိတာဗော။အဲ့တော့တခုပဲပြောအောင်ဗော။ဝိပဿနာသက္ကုညေစိတ်မှာလဲဝေဒနာပါတယ်ဆိုပါတော့ဒီကုသိုလ်ဇော ပရမဇောဒုတိယဇောစရဒီဇောတွေမှာလည်းဇောတခုမှာဝေဒနာပါတယ်ဆိုပါဝိပဿစိတ်မှာပါတဲ့ဝေဒနာနဲ့ဟိုလားကုသိုလ်ဇောမှာပါတဲ့ဝေဒနာအကုသိုလ်ဇောမှာပါအောင်တာမတူဘူးဝေပါတဲ့ဝေဒနာချင်းမတူဘူးဝိပဿစိတ်မှာပါတဲ့ဝေဒနာတော့ဟုတ်လားလှုပ်ရှားခြင်းငြိမ်သက်ဟိုကုသိုလ်စိတ်မှာပါတဲ့ဝေဒနာတော့အကုသိုလ်စိတ်မှာပါတဲ့ဝေဒနာကုသိုလ်ဇောမှာပါတဲ့ဝေဒနာအကုသိုလ်ဝေဒနာ အကုသိုလ်ဇောမှာပါရဝေနာတွေအထုတ်မှုရှိတယ်လှုပ်ရှားနေငြိမ်သက်မှုမရှိဘူးနော်ဝိပဿစိတ်မှာရှိတဲ့ဟာကြတော့ဝိပဿစိတ်မှာရှိနေတဲ့ဝေဒနာပဲဖြစ်ဖြစ်ကြံတဲ့စေတသိက်တွေဖြစ်ဖြစ်ဖြစ်ကုသိုလ်စေအကုသိုလ်မှာပါတဲ့စေတသိက်တွေနဲ့မတူဘူးဒါကိုပြောချင်တယ်ကွဲပြားတယ်ဝိပဿစိတ်မှာပါတဲ့စိတ်စေတသိက်တွေကြတော့ အဲစိတ်တွေကြတော့ငြိမ်သက်နေတယ်ဝိဘာပြီလို့ဝိဘစိတ်ကငြိမ်သက်နေတဲ့အတွက်လှုပ်ရှားမှုရှိတဲ့အတွက်သူတို့လည်းငြိမ်သက်နေဒါဘာကြောင့်မို့ဒီလိုကိုယ်ပြောင်းဖြစ်တယ်လဲဝိဘာကတတ္တိကြောင့်နော်ဝိဘာကတတ္တိဒီနေ့ကျေစုပြုတ်တာလို့ဒီလိုငြိမ်သက်ဒါကြောင့်ဝိဘာကစတ္တာရောခန္ဓာအရူပိနောအညမညံဝိဘာကပစ္စည်းနာပစ္စည်းယောဝိဘတ်ဆိုတဲ့နန္တရား၄ပါးတို့ဟာအချင်းချင်းအပြန်ပြန်လာဝိဘာကတတ္တိဖြင့် ကျေးဇူးပြုတယ်လို့ပြောပြန်ပြန်လာထောက်ကူပြုတယ်ထောက်ကူပြုတယ်ဆိုသူကငြိမ်သက်တယ်ကျန်တာငြိမ်သက်တော့သူကလှုပ်ရှားမှုမရှိတော့ကျန်တဲ့တရားတွေလှုပ်ရှားမှုမရှိဘူးဒါလိုပြောချင်တာပေါ့ဗျာအဲ့ဒါဆိုရင်တော့ပုံနာခုနကဟိုစက္ကုညင်စိတ်လေးဆိုရင်တော့ဒါကောမြင်လွယ်တော့မြင်လွယ်တော့အိမ်မှာကြတော့ပုံလွယ်တော့စက္ကုညင်စိတ်ဆိုတော့ဒါဝိပါကစက္ကုညင်စိတ်ကဝိပါကပစ္စည်းဆိုပါနော်အဲကျန်တဲ့သူနဲ့အတူတူ ဒုဖြစ်တာဖတ်တာဝေနာတင်ညာစေရနာဧကတာဇီဝိတေနိယဒီဟာတွေနော်ဝိပဿနာငြိမ်သက်သကုညစေနဲ့ငြိမ်သက်နဲ့တူတဲ့သူနဲ့တူဖြစ်တဲ့စေတသိက်တွေကလည်းငြိမ်သက်နေတယ်အဲတော့အဲ့ဒီတရားတွေခုနလိုခန္ဓာဖွဲ့လိုက်ပေါ့ဗျာနာခန္ဓာလေးပါးရအောင်နော်အဲဒီနာခန္ဓာတစ်ပါးနဲ့ဉာဏ်နဲ့နာခန္ဓာ၃ပါးနာခန္ဓာတစ်ပါးဉာဏ်နဲ့နာခန္ဓာတစ်ပါးနာခန္ဓာ၃ပါးနဲ့ဉာဏ်နဲ့အဲ့ဒီလိုပေါ့အဲ့လိုပြန်ပြန်လာလာ အကြောင်းကျိုးဖြစ်ပြီးတော့ကျေစုပြုနေတယ်ဘယ်လိုကျေစုပြုရလဲဆိုငြိမ်သက်လှုပ်ရှားမှုပဲငြိမ်သက်တဲ့အနေနဲ့ကျေစုပြုနေတဲ့သဘောပဲနော်အဲဘုန်းကြီးတို့ဒီဝိပါကပစ္စည်းအစကပြောသလိုကာလဝိပါနောက်ဘုဒ္ဓဒါမျိုးလေးနဲ့မဆိုင်ဘူးဝိပါကဝို့ဆိုတာနေလည်းမဆိုင်ဘူးနော်ဝိပါကဝို့တို့ဘာလို့ကြတော့ဘုန်းကြီးတို့ဒါတော့ဟို ကိုသုံးပါပေါ့ကိုသုံးပါပါတယ်ဝိပါကဝတ်ဆိုတာရှိသေးတယ်ကိုသုံးပါကြတော့ဘုန်းကြီးတို့ဒါတော့ပဋ္ဌာန်းတရားတော်မှာပါတယ်ဝိပါကိုသုံးပါပါပဲကိုသုံးပါဆိုရင်ဘာတွေပြောကြလဲဆိုကိလေသာကိုကာမကိုဝိပါကကိုဒီလိုသုံးတာပေါ့ကိလေသာကိုဆိုပရိစ္ဆာမုပ္ပါနည်းနည်းလေးအာယုံပြုထားပါနော်อืมဒီဟောသမျှတွေ့သမျှမြင်သမျှအာယုံနေပေါ့နော်မြင်သမျှအာယုံနေပေါ့ ကိုယ်ကမရှုမှတ်တော့အမှန်တိုင်းမသိမသိတော့ခါကျတော့ဒါတွေအကောင်းထင်အကောင်းထင်တာကအဝိဇ္ဇာပေါ့အကောင်းမြင်တာအဝိဇ္ဇာပေါ့မသိမှုအဲတော့အကောင်းမြင်တော့ဒါတို့လိုချင်တဲ့နှစ်သက်တဲ့ဒါတဏပေါ့နှစ်သက်ဆွဲလန်းတော့ပါပြီလေဥပါဒံဖြစ်တယ်အဲတော့ဝိဇ္ဇာတဏဥပါဒံဆိုတဲ့တရားတွေကကိလေသာဝလို့ခေါ်တယ်အဲတော့မသိတော့လိုချင်လိုချင်တော့ဆွဲလန်းဆွဲလန်းတော့ဟောပြုလုပ်တော့ပေါ့ပြုလုပ်တဲ့အခါကျဘာလို့ ਆ လဲ အတိမပြီးနှစ်သက်ဆွဲလာတဲ့အတွက်ဒါကိုအကောင်းထင်ပြီးတော့ရည်ရွယ်ပြီးပြုလုပ်တာသင်္ခါရပြုလုပ်တဲ့ကံเนี่ยပြီးမြောက်သွားတာကိုဘာခေါ်လဲကမ္မဘဝပြီးတော့သင်္ခါရနဲ့ကမ္မဘဝဒီနှစ်ပါးကိုကိလေသာဘဝလို့ခေါ်တာပေါ့ဒီကံသင်္ခါရကြောင့်ပရိသန်နေစိတ်ဖြစ်ခြင်းကနေစပြီးတော့ဝိညာဉ်ဏယုတ်တလိုင်းနာဖတ်တာဝေဒနာဒီတရား၅ပါးမပြတ်ဖြစ်နေတာဒီ၅ပါးဝိပါကဝလို့ခေါ်တာနော် အဲအဲ့ဒီဝိပါကဝတ်နဲ့ဒီဝိပါကပစ္စည်းနဲ့မဆိုင်ဘူးတခြားသည်နော်အဲ့တော့ဝိပါကဆိုတာကစာကပြောသလိုခုနကပါဠိလေးနဲ့ပြောခဲ့တယ်တဘာဝတရားတွေအချင်းချင်းပြန်ပြန်လာလာနော်ကွဲပြားနေတဲ့တဘာဝတရားတွေပေါ့အကုသိုလ်ကုသိုလ်ချင်းအကုသိုလ်အကုသိုလ်ချင်းပေါ့နော်တဘာဝတရားချင်းချင်းပေါ့အဲ့လိုအဲ့ဒီအကျိုးတရားပေါ့ အဲ့ဒီကြိုတရားကုသိုလ်ရဲ့ကြိုတရားအကုသိုလ်ကြိုတရားပေါ့အဲ့ဒီချင်းချင်းအပြန်မြန်လာတာအထောက်ကူပြုတဲ့သဘောကိုပြောတာဒီလိုမှတ်ထားအဲဒီဘုန်းကြီးတို့ပစ္စယနေဒေတာကြတော့ဒီလောက်လေးရင်ပြောသွားဝိပါကစတ္တာရောခန္ဓာအရူပိနောအញ្ញမညာဝိပါကပစ္စည်းနာပြဒီလောက်တည်းပြောပစ္စယနေဒေတာတွေကျင်ဒီလောက်ပဲသိရတော့ဘူးနော်တကယ်တမ်းကျတော့ဒီဝိပါပစ္စည်းကအဲ့ဒီလောက်တင်ဒီ ဝိဘက်စိတ်စေတသိက်ပေါ့နော်ဝိဘက်စိတ်သူ့ရဲ့စေတသိက်ပေါ့အဲအဲဒီဝိဘက်စိတ်စေတသိက်ဒီနံခဏချင်းချင်းပဲကျေစုပြုတယ်ဆိုဒီလောက်ပဲဟောတကယ်တကယ်ကြတော့အဲ့ဒါလောက်တင်မဟုတ်ဘူးကြာဒီဝိဝိဘက်ကနေဖြစ်ဖြစ်ဟိုဖြစ်တာရှိသေးတယ်အဲ့ဒါဒီပစ္စနေသားတော့မပါဘူးပညာဝရကိုသွားလေ့လာတဲ့အခါမှသိရတယ် ဒီတော့ဒါကိုသိဖို့ဆိုရင်ဘုရားနည်းနည်းလေးပါသိရမလဲဆိုတော့ရုပ်ကိုဖြစ်စေတတ်တဲ့စိတ်ရှိတယ်ရုပ်ကိုမဖြစ်စေနိုင်တဲ့စိတ်ရှိတယ်ဖြစ်စေနိုင်တဲ့စိတ်ရှိတော့ဥပမာဘုန်းကြီးတို့မြင်သိစိတ်တို့ကြားသိစိတ်တို့အနံ့သိစိတ်တို့စားသိစိတ်တို့ကုဋ္ဌိသိစိတ်တို့ဒွေဇဝိညာဉ်30ပေါ့နော်ဒီစိတ်တွေကြတော့စေတစာရုပ်ကိုမဖြစ်မလုံနိုင်စေတစာရုပ်ဖြစ်အောင်မလုံနိုင် ဒီစိတ်တွေမြင်မြင်သေးစိတ်တန့်ဖြစ်ပြီးတော့ဘာစိတ်စားရုံမှနောက်ကဖြစ်မလားနော်ဒီစိတ်တွေအဲတော့တွေးပြီးသောဝိညာဉ်တစ်ဆက်ခေါ်တော့မြင်သေးစိတ်ကြားသေးစိတ်အနံသေးစိတ်စားသေးစိတ်ကိုယ်ထိသေးစိတ်ဒီသေးဒီစိတ်တွေကလည်းစိတ်စားရုပ်ကိုမဖြစ်စေနိုင်စိတ်စားဖြစ်အောင်မလုပ်ပင်နိုင်ပြီးတော့အာရုဘဝလေးကိုအာရိဘလေးအာရိဘဘုံမှာပရိသန်နေနေတယ်ပေါ့အာရိဘဘုံဆိုတာတော့အာရိဘလေးဘုံမှာသွားပရိသန်နေနေပြီဆိုသူက ရုပ်မှမရှိတော့ရုပ်မရှိတော့ရုပ်ကိုသူကဘလုံးမှမလုံနိုင် ဖြစ်အောင်မထုတ်လုံနိုင်ဘူးဒီတော့ဉာဏ်ဝိပဿစိတ်တွေပေါ့ဝိပဿစိတ်36ပါးရှိတယ်36ပါးထဲမှာဘုန်းကြီးတို့ဒွေပိဇဝဉ္ဉ္30သကုညင်သောတာဝဉ္ဉ္ကနာဝဉ္ဉ္စေဝဝဉ္ဉ္ကာယဝဉ္ဉ္စေဒွေပိဇဝဉ္ဉ္30အာရိဘဝဲ၄ခု14ခုပေါ့ အဲ့ဒီစိတ်14ခုကလွယ်ဉာဏ်နဲ့စိတ်တွေကတော့ဉာဏ်နဲ့ဝိဘတ်စိတ်ပေါ့ဉာဏ်နဲ့ဝိဘတ်စိတ်တွေကတော့စိတ္တဇယုတ်ကိုပြုလုပ်ပေးနိုင်တယ်မွေးထုတ်ပေးနိုင်တယ်ဒါလေးမှတ်ထားဖို့ပါဘုန်းကြီးတို့ဒီဟိုတရားထုတ်တဲ့ကဆိုဒီပါစိတ်ကြောင့်ဖြစ်တဲ့တရားထုတ်တဲ့ကဟိုဈဉ္ညာလျှောက်တဲ့ကတို့ဘာလို့သိသိတာတော့ဟုတ်လား ကိုယ်ကျင်နဲ့ဆန့်ကျင်နဲ့စိတ်ကြောင့်စိတ်စော်ဝါရုပ်တွေပြတွန်းထုတ်ပေးလိုက်ဆန့်လိုက်တယ်ဟုတ်လားကိုယ်ရယ်ဆန့်နေခြေလန်းနေစိတ်ကြောင့်စိတ်ဝါရုပ်တွေခြေလန်းဒီလိုတွန်းပါနော်လေးတွန်းလိုက်ရဲ့ပူတွန်းလိုက်ရဲ့တွန်းကန်တဲ့သွားဝါရုပ်တွေဝါရုပ်တွေကသူတို့ခုတည်းဖြစ်တာကိုဉာဏ်နဲ့ဓာတ်တဘာသွားတွေနဲ့အတူတူဖြစ်တယ်ပူတွန်းကမဲ့အေးတွန်းကမဲ့လေးတွန်းကမဲ့စာရုပ်ပါဒါကြောင့်စိတ်ဒဇ စိတ်ကြောင့်မို့စေတစာဝါယောတဖြစ်သလိုစေတစာပထဝီလည်းဖြစ်တယ်စေတစာအာဘောလည်းဖြစ်တယ်စေတစာတေဇောလည်းဖြစ်တော့ဒီလိုခြေတလန်းတွေမှာသိနိုင်တော့စိတ်ကြောင့်စေစာဝါယောတတွေကဒီလိုတုံထိုးလိုက်စိတ်ကြောင့်မို့ဒါဝါယောယုတ်တွေဖြစ်တော့ဘောနော်အဲပြီးတော့တေဇောယုတ်တွေလည်းဖြစ်မယ်အာဘောယုတ်တွေအာဘောယုတ်စီဖွဲ့စီတာတွေဟုတ်လားဒီပထဝီယုတ်တွေကြတော့ဗာလဲ လေးတာပေါ့တာဒါတွေပေါ့ဒါစိတ်ကြောင့်ဖြစ်တာနော်ဒီဓာတ်ကြီး၄ပါးပြောချင်တာပေါ့ဗျာဓာတ်ကြီး၄ပါးဟာစိတ်ကြောင့်ဖြစ်တယ်ပေါ့စိတ်ရဒီယုတ်တရားတွေကစိတ်ကြောင့်ဖြစ်လို့ကံကြောင့်လည်းဖြစ်တာလည်းရှိပါတယ်ဥဒုကြောင့်ဖြစ်တာအာရကြောင့်ဖြစ်တာလည်းရှိတယ်အဲဒီမှာပြောချင်တာဒီဓာတ်ကြီး၄ပါးဟာစိတ်ကြောင့်ဖြစ်တယ်ဒီလိုပြောချင်တော့နောက်ဒီဟာတင်လားဆိုတော့အဲ့ဒါမဟုတ်ဘူးဗျာဘုန်းကြီးတို့ခုအတန်နေပေါ့ဘုန်းကြီးအတန်လည်းစိတ်ကြောင့်ဖြစ်တာ စိတ်ကအဓိကကျန်တဲ့အကြောင်းအရာတွေတော့ပါတော့ဘောနော်စိတ်ကအဓိကအကြောင်းရင်းပဲပြောကျင်တဲ့စိတ်ကြောင့်ဒီတန်ထွက်လာပြောကျင်တဲ့စိတ်မရှိတော့တန်မထွက်ဘူးပေါ့ဗျာဒီအဓိကတော့အများကြီးပေါ့ဗျာအတန်ဟိုကလည်းကောင်းမှအစာရုပ်ကြတဲ့သူကပင်မအကြောင်းကတော့စိတ်ပဲပေါ့ဒီမှာတော့အတန်ထွက်ခြင်းအကြောင်းနှမျိုးပြောတော့ပေါ့စေတကမ္မဇပထဝီနဲ့စေတဇပထဝီ နှစ်ခုပေါင်းစပ်လို့အတန်ထွက်ပေါ်လာတယ်ခြားစာပေကျမ်းဂန်များမှာဒီလိုပြောတယ်ပေါ့အဲသူကတော့ဥမာလေးနဲ့ပြောတယ်နော်လူတွေရဲ့တဏ္ဍာမှာဘုန်းကြီးတွေရဲ့တဏ္ဍာမှာကာမဇပထဝီဆိုတာလည်းရှိတယ်စေတဇပထဝီဆိုတာလည်းရှိတယ်သူကဥမာလေးနဲ့ဖြည့်ရှင်းချက်ပေးတာကမ္မဇပထဝီဒါဘာနဲ့ဥမာတူလဲဆိုစီနဲ့အလားတည်းစီနဲ့ဥမာတူစေတဇပထဝီစေကြောင့်ဖြစ်တဲ့ပထဝီပေါ့ခုန ကမ္မဇပထဝီဆိုကံကြောင့်ဖြစ်တဲ့ပထဝီဒီကံကြောင့်ဖြစ်တဲ့ပထဝီကြတော့စီနဲ့ဥမာပေးတာစိတ်ကြောင့်ဖြစ်တဲ့ပထဝီဒါကြဘာနဲ့ဥမာပေးတာစီတီးတဲ့ဒုတ်ပေါ့နော်စီတီးတဲ့ကဒုံဒုံဒီလိုတီးတဲ့ဒုံနဲ့ဥမာပေးတာအဲစီကလည်းမှာဒုတ်ကလည်းမှာပေါ့အဲ့ဒီနှစ်ခုအမှားမှားချင်းအဲတိခိုက်တီးလိုက်တဲ့ခါထိခိုက်လိုက်တဲ့ခါကျပါပြီအတန်ထွက်ပေါ်လာပဲအဲ့ဒီလိုမျိုးပြောနော် စကားပြောလို့တဲ့စိတ်ကြောင့်အာယုံကြောတွေပါလေအကုန်လှုပ်ရှားပြီးအတိခတ်လိုက်တော့အတန်ဆိုတာထွက်လာတော့တတ္တယုံဒီအတန်ယုံတွေတတ္တယုံတွေကလည်းစိတ်ကြောင့်ဖြစ်တာဒီလိုလေးမှတ်ထားမှာပေါ့။နော်အတန်ပေါ်ဖြစ်ပေါ်ပုံနဲ့ပတ်သက်ပြီးစာပေကျမ်းဂန်မှာခုနလိုပြောတယ်။စိတ္တရပထဝီနဲ့ကာမဇပထဝီနှစ်ခု ပေါင်းစုံရရောနော်ဒီအတန်တွေဖြစ်ပေါ်လာတာဒီလိုပြောတယ်ပေါ့ ကာမဇပထဝီကညံ့နေနဲ့တန်ပြီးပြီးသားသားမထွက်ဘူးပေါ့ဗျာစိတ်ဓာပထဝီဓာတ်ကညံ့နေနဲ့တန်ပြီးပြီးသားသားမထွက်နိုင်ဘူးပေါ့ဒီမှာတော့ဥမာတွေအများကြီးပေးတာဒူဒူကကြောက်နေနဲ့အတန်ကတမျိုးဖြစ်လာသူစိတ်ပေါ်မှာပုံတည်ပြီးတော့အတန်မျိုးနော်ငိုတန်ငိုတဲ့ခါကျတန်တမျိုးရဲတဲ့ခါကျတမျိုးစိတ်အခြေအနေပေါ်မှာပုံတည်ပြီးတော့အတန်ကထွက်လာပေါ့အတန်မျိုးဆိုကြောအကြီးတမျိုးပေါ့အဲ့လိုမျိုးလေ ကြောက်စရာအာယုန်တွေတွေ့လာချိုးရအတ္တမှာပျောက်သွားတာမျိုးတွေအဲမျိုးတွေပြောပြောချင်တာတော့အတ္တဟာဘာကြောင့်ဖြစ်လဲဆိုပဋိကမ္မဇပထဝီဓာတ်နဲ့စေတဇပထဝီကမ္မဇပထဝီနဲ့စေတဇပဒီနှစ်ခုပေါင်းစုံတိုက်ဆိုင်ပြီးခြင်းကြောင့်အတ္တယုတ်တတ္တယုတ်ကထွက်ပေါ်လာတယ်အဲတော့ဝိဘတ်စိတ်တွေဟာသူနဲ့အတူစေတသိက်တွေဖြစ်တယ်လို့ဟုတ်လားသူတို့ကလည်းခုနကဗာလေဒွေဇံဝိညာဉ်30 အရူပဝိပဿစိတ်က၄ခုကလွဲရင်ဉာဏ်နဲ့ဝိပဿစိတ်တရားလည်းဆိုင်ရဆိုင်ရရုပ်တွေကိုဖြစ်စေနိုင်တယ်ရုပ်တွေကို ထုတ်လုပ်ပေးနိုင်တယ်အဲ့မှာတော့စိတ္တဇရုပ်ပေါ့ဗျာစိတ္တဇရုပ်ကိုထုတ်လုပ်ပေးနိုင်တယ်စိတ္တဇရုပ်ကိုဖြစ်စေနိုင်တယ်ဒီလိုမှတ်ထားအဲတော့ဝိပဿစိတ်ကစိတ္တဇရုပ်ကိုလည်းဝိပါကတတ္တိပြီဟုတ်လားအကျိုးဝိပါကတတ္တိစိတ္တဇရုပ်ကိုဖြစ်စေနိုင်တာဝိပါကတတ္တိအကျိုးလို့ပြောတော့ဝိပဿစိတ်ကထုတ်လုပ်တဲ့ စေစားရုပ်ဒီတော့ဒီခုပြောစရာကြီးတာကဝိပဿနာစိတ်ကထုတ်လုပ်တဲ့စေစားရုပ်ရှိတယ်ကုသိုလ်စိတ်အကုသိုလ်စိတ်ကကုသိုလ်စိတ်ကထုတ်လုပ်တဲ့စေစားရုပ်ရှိတယ်အကုသိုလ်စိတ်ကစိတ်တဲ့ထုတ်လုပ်တဲ့စေစားရုပ်ရှိတယ်ပေါ့ဝိပဿနာစိတ်ကထုတ်လုပ်တဲ့စေစားရုပ်တွေじゃသူကပါနိရောဓဟာတဏ္ဍဘာဝယနော်သူကပါလေအထုံမှုကင်းပြီးတော့ငြိမ်သက်နေတာတော့ရှိကုသိုလ်စိတ်တော့အကုသိုလ်စိတ်တော့ထုတ်လိုက်တဲ့မျိုးကြလို့သူက လှုပ်ရှားနေငြိမ်သက်မှုမရှိဘူးအထုတ်တော့လှုပ်ရှားနေလို့အဲ့တော့ငြိမ်သက်မှုမရှိဘူးနော်ပြောချင်တာကဒီပစ္စယနေတာမှာတော့ဒီမှာဝိဘက်စိတ်အချင်းချင်းလောက်ပဲနော်ဟိုပညာဝါဒမှာကြတော့ဒီဝိဘက်စိတ်ကဒီခုနပရိသဏီဝိသီနဲ့ကြည်ရင်ပိုရှင်းပါခုနပရိသဏီဝိသီလေးပြမယ်နော်ဒီဝိဘက်စိတ်ဒီဝိဘက်စိတ်နဲ့အတူတူဒီမှာကြည့်လို့ ဒီပရိသန်တွေခိုက်တာမှာဆိုရင်ဘုန်းကြီးတို့ပရိသန်တွေစိတ်ပရိသန်တွေစိတ်ဆိုတော့ဝိပဿစိတ်ပဲလေဒီပရိသန်တွေစိတ်ဖြစ်ပရိသန်တွေစေတသိက်ဖြစ်မှာအဲ့ဒီနဲ့ဒူပရိသန်တွေစိတ်ဥပခိုက်တာမှာဟုတ်လားကာယတတကလဘာဝတတကကလဝိတုတတကလဟုတ်ကာယဘာဝယုတ်ဣတိပုံဘာဝယုတ်မြို့သားဆိုပုံဘာဝယုတ်မြို့သိဆိုဣတိဘာဝယုတ်ဟရိယဝိတုဒီယုတ်တွေကပါလာပြီလေ ဒီရုပ်တွေထုတ်လုပ်ပြလိုက်တယ်ဒါကိုပြောချင်တာစိတ်စဉ်မွေးလာပြီဟောအဲဒီခါကျစီသာခုလိုတန်နေပြောထွက်ပေါ်လာတာစေစားရုပ်တွေပရိသန်နေစေရထီခိုက်တာမှာဆိုရင်ဥပါယနောက်ဘဝင်အဲဒီနောက်ပိုင်းဘဝင်တွေပါတွေပေါ့ဒီနောက်မှာနော်ပုဒ္ဓိကာ ပရိသန်နေကဒီလိုတော့ခွဲတော့ပရိသန်နေစေရဒီပရိသန်နေခါပေါ့ပရိသန်နေစေရဥပါတိပင်ပေါ့ဒီခါလေးမှာဆိုကံစားရုပ်ဖြစ်စီတယ် ပရိသန္တိရဲ့စိတ်ပုဒ္ဓိခါပေါ့ပရိသန္တိစိတ်ရဲ့အထီးကနောက်ပိုင်းမသိမချင်းကာလတွေကြတော့ဒါပုဒ္ဓိခါအဲ့ဒီကာလကျစိတ်စားရုပ်တွေဖြစ်တယ်လေဒီပထမဘုံရဲ့ဥပကစားပြီးစိတ်စားရုပ်တွေနောက်ဥပဒေအာဇာဒါတွေလည်းဖြစ်မှာဒီမှာတော့ကာမစားရုပ်နဲ့စိတ်စားရုပ်ဒီကထားပြောတယ်ပေါ့ဒီတော့ဒီဝိဘတ်စိတ်ဟာပရိသန္တိစိတ်အခိုက်တံပရိသန္တိအခိုက်တံမှာဆိုရင်တော့ဘာဖြစ်တယ်လဲဆိုရင်ဒီမှာလေးပြောတယ်နော် ပဋိသန္ဓေခိုက်တာတို့ဒီကာမဇာယုတ်တွေဖြစ်စေဒီပဋိသန္ဓေစေရနောက်မှာဒါဘဝင်စိတ်ဆိုဝိဘတ်စိတ်တွေနော်ဝင်စိတ်ဒီဒီပထမဘဝင်လောက်ကစေစာယုတ်တွေဖြစ်စေဒါကြောင့်အဲ့ဒီနောက်ပိုင်းပေါ့ဒါဗုဒ္ဓိကာခေါ်တယ်ဒီမှာတော့အဲ့လိုရေးမထားတော့ဘူးနော်ဝိစိတ်ကပြစေစာဝိပါကတတ္တိဒီဝိဘတ်စိတ်ကြောင့်မို့နောက်ကစေစာယုတ်တွေဖြတ်လာဒါကဘာနဲ့ကျေးဇူးဝိပါကတတ္တိဖြင့်ကျေးဇူးပြုတာ ပရိသန်တွေစိတ်ခိုက်တာပရိသန်တွေစိတ်ဆိုဝိပဿစိတ်ပါဒီစိတ်နဲ့တူစေတသိက်တွေဖြစ်မယ်ကာမစားယုတ်တွေဖြစ်တယ်နော်ဒီပရိသန်တွေစိတ်နဲ့ကာမစားယုတ်တွေကြတော့ခွန်ကြီးတို့ဘယ်သွားကြည့်လို့သာဇာတပစ္စည်းတို့အညာမညာတို့မေတ္တာနေတရားတို့ဒါပဲဟောတာအပြမြန်လာလာခြေစုပြုပြီးတော့နေတယ်ဒီလိုမှတ်ထားမှာပေါ့ဗျာဟင်အဲခုနလိုမှတ်ထားမှာနော်ဒီဝိပဿစိတ်ကထုတ်လုပ်တဲ့စေတစာယုတ်ရှိတယ်ဝိပဿစိတ်ကထုတ်လုပ်တဲ့ကာမစားယုတ်ရှိတယ် ကုသိုလ်စိတ်အကုသိုလ်စိတ်ကထုတ်လို့တဲ့ကာမဇာယုတ်စိတ်မတူဘူးဒီလိုမှတ်ဝိပဿနာစိတ်ကထုတ်လို့တဲ့ကာမဇာယုတ်ဒီစိတ်ဇာယုတ်ဒီအတုံးမှုကင်းနေတဲ့အတွက်ငြိမ်သက်နေတဲ့သဘောပေါ့အထုံးမှုကင်းမဲ့တဲ့အတွက်ငြိမ်သက်နေဘုန်းကြီးတို့ကုသိုလ်စိတ်အကုသိုလ်စိတ်ကဒီဖြစ်ပေါ်လာတဲ့စေစားယောကာမစားယောတရားဒါအထုံးမှုရှိတဲ့အတွက်လှုပ်ရှားမှုရှိတဲ့အတွက်မငြိမ်သက်ဒါမျိုးမှတ်ထား ဒီတော့ဘုရားကအဲ့ဓာတွေကိုပါဘုန်းကြီးတို့ဒီပစ္စယပညာဝါဒအကြောင်းဟောသွားတယ်နော်အဲ့ဓာတွေလည်းတဖြည်းဖြည်းပြောမယ်ပေါ့နော်ပညာဝါဒဟောတဲ့အခါကျဘယ်လိုနည်းနဲ့ဟောတဲ့ပညာဓာတွေလည်းနည်းနည်းပြောဖို့ရှိတယ်နော်ဒီနေ့ဒီလောက်နဲ့သိမ့်မယ်နော်ဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကိုကြားနာကြတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဉ္ဇဉ်ဘုံညာနိဗ္ဗာန်ကို ရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေဆရာတော်ဖျားပြီးတဲ့ဆုနဲ့ပြည့်စုံရပါလူဤရှင်ဖျားသာဓုသာဓုသာဓုပါဖျား